ယေရှုရှင်မဟာဗောဓိမင်းဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအတွင်း၌ဆက်ရှိရဲ့နှစ်လ2011ခုနှစ်တွင်ဟောကြားတော်မူသောဩဝါဒပေးအမှတ်စဉ်3တရားတော်သူသူတုံးသူသူတုံးသူရှင်သူတုံးမြေဝသူသူတာပေပူရင်တုတ်တင်ကသာသံတော်ပဏ္ဍရတောယထာ 北乡北马坑，北大沙排河马ပေါင်းလို့ဤဧစိတံအလိုရှိတိုင်းသောပဋိတံပေါင်းတာတိုင်းသောသုရုစုမြဟောမီခိတမီဝကျေစွာပါလေသမိတ်တိဖြီးပြီးကြရပါစေ။ဘာနာဘာနာတော့တစ်ဖက်နာရဲ့တော့လာပြီးနေနဲ့ခွတ်ပေါ်၍လာတော့ သံတော်ရထာလာဖြစ်ဝန်ကဲ့သို့ဒုယံဓမ္မကံသေသာခာထာဓမ္မခုံတို့ဤတာပိခပင်ကုန်သောတေတ္တပါအချာဖိမာနမြတို့သည်ဝေပူရေတုကြည်ဝါသာဝါစီသေသာသံတိအာမေနသေသာ ရှင်းတာပါပါလာတယ်ရှင်းတာပါပါလာတယ်ဘောပထာပြီဘောပထာပြီမာတိယာမိမာတိယာမိသင်္ခေယသင်္ခေယရာတိတော်တိရာတိတော်တိတဏကုတဏကုဒီပါမိဘောမာတိဒီပါတော်ရှိပါတော်လာတော်မြတ်လာတော်မြတ်ကိုအာယုအာယုသောတိပါသောတိပါဤအရှင်ဘုရား နာပမာတိလမနိမလျောမပုမသာဝတိတရားဖြင့်တမ္မာရိတသီလသမာရိပညာတုံးတိတ်ခါကိုဒီလိုဆိုဆောင်ထင်းဆက်ထင်းရပါစေ။အာမင်။ဒီတို့မင်းက တရားအားထုတ်ဖို့ပြောခဲ့ပြီးပြီနော်။ဒါပြီးသံဃာနောတတိမာတုံးချက်တုံးချက်တုံးချက်ဒါနဲ့နေရမှာ။တုံးကြောင်းတော့တုံးချက်ရ။အာဒါပြီးကြောင်းရဆိုင်တဲ့အားလေးပြောတာနော်။ကိုယ်ဝရိယမဟုတ်ဘူးစိတ်ဝရိယ။ရှုပွဲနဲ့မသိလွတ်မတော်အောင်နောက်ကတွန်းပေးနေတဲ့စိတ်ကလေးကိုပြောတာ အဲ့ဒါကိုအာတာပီလို့ပါလို့သုံးတယ်နော်ပြီးတော့သံတန်နောကိုမှတ်တဲ့နေရာရဲ့အကြောင်းလေးကိုကောင်းကောင်းကိုယ်ကိုပြပြပြီးဖို့တိတာလေးကိုပြောတာနော်ဟုတ်နော်တတိမာဆိုအဲ့ဒီလိုပြီးလို့ရတဲ့မှတ်ချက်ကျုပ်ကိုတဲ့ကိုတလေသိတလေသာ တို့ပြောနေကြတယ်ဆိုအတူဝင်ဝင်မရအောင်တယ်နော်မှန်ပါဗျာအတူမရှိရင်သိတာပဲမှန်ပါဗျာတို့ဟိုရှိလို့မသိတာမှန်ပါဗျာအတူဒီအများရန်တို့ကိုဒုက္ခကဒုစိတ်ကိုအပြင်ကိုဖြတ်ထုတ်ပေးတယ်ဒုက္ခကိုဒုစိတ်ကိုဒုမတမခံဘူးအဲ့ဒါအတူရတာပေါ့အတူရတို့ကိုတောက်ဆက်တာလည်းတော့ကိလေသာတွေပြောတာများပါတယ်တို့အတူပဲပြောလို့နော်အတူကိုကိလေသာပဲလို့ ဟင်တော့အာတာပိသံသာနောတတိနောအဲ့ဒီသုံးခုကိုဘုရားကဟောတော့တတိပဋ္ဌာနလို့ဟောပါတယ်တတိပဋ္ဌာန်နော်တတိပဋ္ဌာန်ဆိုတတိပြထမ်းတယ်လို့ဆိုလိုတယ်ဟုတ်နော်အဲ့တော့တတိအရေးကြီးဆိုဟုတ်နော်အဲ့တော့ဝရိယကပါတော့တတိရဲ့တို့ကိုရင်းရာရှိပဲကွနော်ဟင် သူကတတိကိုသူကလောကကျောင်းရဆိုင်ပြီးတွန်းပေးအောင်မှာမဟုတ်ဘူးလားဟုတ်နော်အဲ့တော့တတိရကိုရေးရာရှိတယ်တတိရပါတော့ဒီတတိရအကြံပေးရာရှိဒီနေရာလေးကိုအမှားဝင်အောင်အတီလေးကတက်ကပ်ပေးရမှာမဟုတ်ဘူးလားအဲ့တော့တတိသွားပါနော်တတိချိုးပေါက်တာသူပြောနေကြဥပမာဆိုရင်တော့ဝရိယကလက်သမားလက်ထက်ကတူလူဟာလက်သမားလက်ထက်ကတူဟာ ပေါင်တို့ဟိုဘာလို့တဲ့နေရာရိုက်ရင်းတဲ့နေရာမှာသူ့ရဲ့အချိန်ခါနဲ့ရိုက်ပြတာမဟုတ်ဘူးလားဟုတ်ပါဘူးနော်အချိန်ခါရှိရအောင်နော်ဟုတ်နော်ငါမှဘာလို့တုံးမှသူမချရဘူးလို့လည်းထင်ဟုတ်ပါဘူးတို့ဒီဒီတွေကဘာမချဟုတ်ပါလားဟင်အဲဟောလာအဲမန္တလေးတန်ကြီးကို ဓမ္မပါဠိလေးတစ်ချဘာနဲ့ချလို့ဟင်တာဘလောက်ကဘုရားအေးသူ့တန်ရဲ့သူ့သူဟာအငြင်းဆုံးချိန်ကျက်ကြရမလို့ဘာမဝရိယတို့တတိရဲ့ကိုရည်ရရှိဟုတ်နော်ကိုရည်ရရှိကိုရည်ရရှိဝရိယကသူ့ကြည့်ပြီးတော့အပြင်းမရှိပြီးတယ် ယုံကြည်ချက်ဟုတ်နော်ယုံကြည်ချက်ယုံကြည်ချက်သူပြောလို့ဒေါသရှိပါလေလိုက်ပါလေလေမယုံမရဲပြောတတ်တယ်နော်ယုံမရဲမယုံမရဲသူတို့မရဲတာမဟုတ်လားပါတယ်မယုံမယုံဟုတ်နော်ညာတော်အဖြစ်ဘုရားဘာသာအားလုံးဟာနိဗ္ဗာန်ယုံ ရှုံးပါတယ်နိဗ္ဗာန်ရောက်တော့မဲ့ခြင်းကိုလည်းရှုံးဟုတ်နော်တို့တော့တို့ဒုက္ခခံရတာကိုမရှုံးဘူးယုံတော့ဟုတ်နော်ကိုယ်ကိုယ်တိုင်ဒုက္ခခံရတာကအပြင်းမယုံဘူးဟုတ်လားဒုက္ခမြင်ဘူးလို့လားသိမြင်ဘူးလားတွေ့နေတာမြင်မှမြင်ဘူးဟုတ်နော်ဟုတ်နော်တို့ ပေါ်ရောက်တော်ကျိုးနဲ့ဒီရာခံပြီးတဲ့ဆရာတော်ကသဘာဝသာနာပြီးဥတည်တိလာပဲဆရာတော်ကသာပဲဟုတ်နော်အင်္ဂလန်ရောက်တော့သူတို့ကမေးတယ်မီဒီယာမှာဗီဒီယိုမှာဖြစ်နေတာတော့ပါဘူးဆရာတော်ကအဲ့ဒါလည်းသိဟင်အဲ့လိုကြည့်တော့အေးအင်္ဂလန်ပြောတယ်ဒီဗမာပြည်သားကြောင့်ဆင်းရဲနေတာပဲဟုတ်ပြ အဲ့လိုပြောကြပြဟေးတော့မီလီယံနာဘီလီယံနာပြည်စည်းများနေချမ်းသာတယ်လို့ထင်ပါဘူးဟင်ဟေးပြည်စည်းတော့ချမ်းသာမှာပေါ့စိတ်မှချမ်းသာပဲလေဟုတ်ကဲ့နော်တခါတခုရှိသေးတယ်ဒါလည်းသူဆရာဆက်ဆက်ကြားရတူတာဘုရင်ကိုကိုလည်းဆရာတော်ကြီးတော့တော့ဖက်တော့သူရှိဖြစ်တော့ကပိယကဟိုပြုစုစေကြဝေးရမှာဟိုဘုဒ္ဓတော်ဖြစ်နေလဲရတာလေ ဟုတ်နော်ဒီဘုရားနဲ့တဲ့တုန်းကပိဋကမနဲ့ခတ်ဖက်တယ်ပါပဲပိဋကမဆိုပိဋကလူလားသူပေါ့တော့၆ပါးဒီကထင်ရပါတယ်ဒီနာဝဒီကမှာကာမေတုမိသာပရဏေယကိုပပမထေရွေးကိုယ်တော်ကိုဝိထာလာထည့်ရတယ်၆ပါးဒီကဟုတ်နော်ဒီ၆ပါးဒီက၆ပါးဒီကသူတော့ကာမေတုမိသာပရဏေယကိုအပမလေးလေးဟာဟုတ်နော်ဘုရားရဲ့ဝိထာလာဆိုရတယ်အဲ့ဒါ၆ပါးဒီကအဲ့ဒါပိဋကမ ပါဠိလိုပိဋကမပိဋကမာနမြန်မာလိုတော့ပိဋကလိုတော့ဟင်ညာဟောင်းဖြစ်ကိုလိုလားဘူးပေါ်လားညာမဖြစ်ခင်ကိုလေးကမပေါ်လားဒါနဲ့မဖြစ်ခင်လေးကမပေါ်လားအဲ့ဒါကိုပိဋကမာနကိုတုံးပါတယ်အဲ့ဒါကိုအဲဆရာတော်ကြီးနောက်တော့ကိုရာဥစားလိုက်လို့ရတာဘယ်ရင်ကတော့ပန်းထားရပြီဆိုတော့ကောင်းကြီးကြီးမပေါ်လားဘေးတို့တော်မျိုးတော်ဗျာဆရာဆရာတော်ကြီးအစားကနေကြ ဆင်းရဲကြီးကြီးဒုက္ခဒုက္ခကိုသူတော်ကအဲမိတို့ကိုထဲလို့ရှင်းပြီးကြောက်အောင်ဒီဒုက္ခမျိုးတော့သူတော်တို့ခံပါလဲရှင်ကြီးဒီလိုဒုက္ခမျိုးတော့သူတော်တို့ခံပါလဲရှင်ကြီးဆိုတော့ဘုရားဒီဒုက္ခကိုဒုက္ခလို့မယုံလားအဆိုးဆုံးဖြစ်ပါဗျာဖြစ်ပါဗျာဟုတ်နော် ယုံနာဒုက္ခဝဒုက္ခဟုတ်ပြီလားဟေးတိုင်ကြီးဝကားကြီးဘောကယုံနာယုံပါဘူးလားမင်းတို့ဆိုတော့ယုံနာတော့မယုံနာတော့ဟေးတကြီးနဲ့တကားကြီးနဲ့ပါရီသမီးရလည်းပြောလို့ကောဆိုလို့ကောဟင်အလိုမနဲ့ကိုလို့တို့ဖြစ်နေတယ်အဲ့ဒါကိုဒုက္ခလို့ယုံမလားယုံပါဘူးဘုရားဘုရားဘုရား ရောဟိုဟိုကိုကိုမဘုရားပြောဟင်ဒုက္ခဒီအဖြစ်ဒုက္ခဒီဒုက္ခရဲ့ပြည့်ရဲ့လက်ခုလုံးဒုက္ခကြီးတဲ့ဟုတ်နော်ဟုတ်နော်ဒီဒုက္ခဒီငြိရေးဒုက္ခဒီဒုက္ခရဲ့ပြည့်ရဲ့ဟုတ်ဗျာဟုတ်နော်ဟင်သူဘိန်းလို့ဆိုရင်ပြောပါတယ်ဘမဘိန်းလို့သွား ရေကိုလိန်တိုက်တာရေကအိမ်မပြေတာလည်းအကျိုးပြီးတိုက်တော့အဲ့ဒါလိန်တိုက်တာလေဟဲ့ဟုတ်နော်အခုကဘူမန်ဒီတာရေအေးအောင်လုပ်တော့ရေထိုးဖို့လေဟုတ်လားအဲ့ဒီရင်းနေဆရာမဟုတ်လားဟုတ်တယ်နော်ဒုက္ခပါဠိလိုဒုက္ခနာကိုဒုက္ခလို့တုတ်တာအဲ့တော့ဘာလို့ဒုက္ခခါရလဲပြည့်စည်တာပဲလေရေဟောတာပြေခွေနဲ့တူတူဒုက္ခဆိုတာတို့ ဝေအိုဝေအောက်ကကယုခွေဒါပဲกว่าကယုခွေခွေမှာတော့ခွေပါသေးတယ်ဘူးဝေးနဲ့အေးသေးပဲกว่าတယ်ဟုတ်နော်ရှုကြည့်ပါရှုကြည့်ပါခန္ဓာကိုသူပြောရမယုံပါနဲ့ဟုတ်နော်ဘယ်ကအုပ်စုကြသိပါလိမ့်မယ်ဘူးဘုမပြောတော့ဘူးတရားကပြောပါလိမ့်မယ်ဟုတ်နော်ဟုတ်လားတရားကပြောပါလိမ့်မယ်အဲ့တော့ဒုက္ခယုံမှုလားကဘယ်လိုဒုက္ခဖြစ်နေတဲ့ယုံပါဟုတ်နော် ဟင်ဦးရဲ့ဒုက္ခလူတိုင်းမသိဘူးနော်ယုံလားဦးရောဦးဒုက္ခဦးဒုက္ခဘယ်သူမှမသိဘူးဟုတ်နော်နာဒုက္ခကသိမှာနာတော့မခံနိုင်လို့သိတယ်ဟိုကမသိမတာလေးပဲဦးသွားတာလို့ဟင်နာဒုက္ခဘေဒုက္ခတော့တိုင်းကြောက်ပါဦးဒုက္ခတိုင်းကြောက်ဘူးဦးဒုက္ခမကြောက်လို့လေမိခင်ဝင်တဲ့ပဋိသန္ဓေဒုက္ခပါရမကြောက်ဖြစ်သွားတယ် ဟုတ်နော်ဒုက္ခဒီဒုက္ခဒီဒုက္ခဒီဟင်ဒါဖြစ်ရဖြစ်စဉ်ဒုက္ခဟင်ဝန်တိုင်းလိုဖြစ်တဲ့ဒုက္ခမဟုတ်သေးဘူးဝဒုက္ခကိုခဏထားခန္ဓာဒုက္ခကိုအရင်ကြည့်အဲခန္ဓာဒုက္ခကိုဒုက္ခမှယုံမှရဲမှာတို့မရဲတာမှလည်းမယုံဘူးဟုတ်နော်ဘာလို့မရဲတာလဲကို ပုတ်ဗျာပုတ်နော်အေးအဲ့ဒါမယုံလို့ဒါနံပါတ်1မယုံတာဒုက္ခကိုဒုက္ခမှမသိတာဒုက္ခကိုမယုံတာငါဒုက္ခဖြစ်နေပြီမယုံကိုယ်ကိုယ်ကိုရှိစိတ်ကပြောကြည့်တာငါဒုက္ခဖြစ်နေပြီနောက်စိတ်ကမယုံဟုတ်ပြာဟေ့ယုံရလားမယုံပါဘူးဗျာဟေ့ အေးခင်ဗျားဒီလိုမျိုးလုပ်ခင်ဗျားကိုယ်တိုင်မဟုတ်ခင်ဗျာခင်ဗျာဟင်ဟင်ခင်ဗျားဒီလိုမျိုးလုပ်ရင်ကျုပ်တော်လို့ယူနေဒီမှာဟင်ခင်ဗျားကိုယ်ရုံမဟုတ်ခင်ဗျာဟင်ဟုတ်တယ်နော်ပြီးတော့တခါအဲ့ဒီဒုက္ခကလွတ်ဖို့ဟောတတိတစ်လုံးပဲယုံမယုံဒုက္ခဝါမူ မယုံရင်အဲ့ဒီဒုက္ခကလူဘောဒီတတိတလို့ဆိုအောင်ဘယ်လိုလုပ်ယုံတော့မှန်ပါပါဘယ်လိုလုပ်ယုံတော့နော်ဟိုဟိုလာမဲ့ငရဲကိုမယုံခြင်းလေပါအခုလက်ရှိဒုက္ခကိုယုံကြပါအဲ့ဒီလက်ရှိဒုက္ခကိုမယုံရင်ဟုတ်ဗျာဒီဒုက္ခကလွတ်ဖို့ဟောအော်ငရဲသွားဖို့ရလွတ်ဖို့ဟုတ်နော်ဟုတ်နော်ဒီတတိကလုံးပဲလို့ ယုံမယုံတို့တို့ပြောလို့ယုံမှနေပါပါဗျာဟိဟိဟိအင်းကြစီတလုံးဘူးလောက်ယုံမှမထင်ပါဟိဟိအင်းကြစီတလုံးဘူးလောက်ယုံမှယုံပါပါဟိဟိအင်းကြယုံမှကိုဘုရားလိုယုံနေပြောတာပါဟုတ်နော်ဒီတတိတလုံးတတိတာလို့တတိပဋ္ဌာန်လို့ဆိုတာ တတိဟာဆရာပါဘယ်ဘယ်ဆရာမှရှားမနေတတိဟာဆရာဟုတ်တော့ဟင်တို့ကြောင့်တဲ့ကိလေသာတွေဒုက္ခတွေပြောတာများပါတယ်အတွေးကိုတတိရနိုင်ပါတယ်အတွေးပြောလိုက်ရင်ကိလေသာနဲ့ဒုက္ခပါမှာပါနော်ပါပြီးသားတယ်နော်ပဲကိလေသာတော့ဘုဖြစ်မဒုက္ခတွေမဟုတ်ဘူးလားဟင်ဟုတ်နော်အဲ့ဒီဖြစ်ဖြစ်တဲ့ဒုက္ခတွေတွေးကြမဟုတ်ဘူးလားဟုတ်ကဲ့မုန်းရတာမှန်များအတွေးကြောင့် ချစ်ချရာမောင်နှမတို့တာဟုတ်နော်အဲ့ဒီချစ်ကြောင့်ဒုက္ခရောက်ခဲ့တယ်အဲ့ဒီလုံးကြောင့်ဒုက္ခရောက်ခဲ့တယ်ဒါဆိုဒီဘဝထဲမှာပြိနိုင်တဲ့ကြီးတာဟုတ်နော်ဟုတ်ကဲ့ဟေးအဲ့တော့တို့ဒီအတွေးကိုလေတတိကဖယ်ပြီးတော့အတွေးရဆရာပါတတိကနေတို့ဒုစိတ်ကိုခေါ်တော့မှာတော့သူလည်းမဟုတ်ဘူးဟုတ်နော်တတိကခေါ်တော့ဟုတ်နော် ပြီးတော့ဘုံမသွားတတ်တဲ့စိတ်ကလေးမသွားတတ်တဲ့လမ်းကိုလေတတိယပဲဒီစိတ်ကိုဆွဲခေါ်သွားမှာပါဒုကြရမှာမဟုတ်ဘူးတတိယလမ်းပြလိမ့်မယ်ဒုသိကျင်တဲ့အပိလေဘုံမသွားဘူးတဲ့ပြီးတဲ့လမ်းလေးပေါ်လာတဲ့ဒီတတိယခေါ်သွားမှာနော်ဟုတ်နော်ေဒီယာရှိတာအာလုံးဒီတတိယပေသွားမှာပါသူဘာမှလို့သူ့သားတရားတွေသူတန်းသွားလိမ့်မယ်သူသွားရတာဘောကလည်း တတိပါလည်းမဆုံးတယ်အဲ့ဒါလေးပါတီတန်းဆုံးတော့ဟောဧကာရနောအရာပိခဝိမေကောဒါဘုရားအာမခံတာပါဒုမဟုတ်ဘူးနော်တတနာဝိတုဒ္ဓိယတတနာဘုရားဖြစ်ခြင်းသူပိစိကဗုဒ္ဓဖြစ်ခြင်းသူနော်တက္ကပါဝကဖြစ်ခြင်းသူမဟာပါဝကဖြစ်ခြင်းသူပဋိတိပါဝကဖြစ်ခြင်းသူအလောင်းစရာတို့အားဟုတ်နော် ဝိတုဒ္ဓိယကိလေသာငြိကြီးမှာကင်းဝေးစင်ကြရဘလို့ပါတဲ့ဗျအရာမဲ့ပေါ်ဤတတိဖြင့်ရှုမှတ်ရတဲ့လမ်းလေးဧကာရမောတစ်ခုတည်တော်လမ်းတစ်ကြောင်တည်တော်လမ်းမှားဖို့မလိုဘူးတိမ့်တယ်လို့ဆိုလိုတယ်နော်တခုတည်တော်လမ်းတစ်ကြောင်တည်တော်လမ်းဆိုတော့မှားဖို့မလိုဘူးပြောတာဒီမှာဟုတ်နော်တယ်မယုံဘူးလား သူပြောလို့ပြအဲ့တော့ဘုရားအာမခံနော်ဒီပတိတလုံးနဲ့ပြင်သွားတယ်ဘုရားမလဲပါတတိလောက်ဘုရားကုဏဘာအကုန်လုံးအလုံးလိုက်ဆဲလိုက်ပါပါတယ်ဘယ်ဟာကြံပြီးတော့လည်းရှားမနေနဲ့တတိလောက်မှာကုန်ပါတယ်ဟုတ်လားတတိတိုင်းလိုက်ကြစုနော်ဟေးတတိတိုင်းလိုက်ကြစုတူစေတသိက်မှာလဲတောကနာဆိုတဲ့25လုံးတတိလောက်အကုန်ပါတယ်ဟုတ်နော်ဟေး ပြီးတော့ body ဆိုတဲ့သစ္စာကိုသွားဖို့ရတဲ့အခြေခံစိတ်ပိုင်းဖြစ်တဲ့ body ပက္ခိယဟုတ်ကြ39ပါးဒီတဲ့ကုန်ပါတယ်နော်မဲ့ရင်ကုန်ပါနော်တိခါကုန်ပါနော်တတိတလုံးပြောလိုက်ဟုတ်နော်ဟုတ်နော်ဒါလို့ရှိရှိဘုရားရှင်လေလက်တိတတိဒီတတိနဲ့နေပန်သွားတာပါဘုရားဘောင်ဝဲတာမှတော့သွားတာကိန်းပြီးလမ်းတို့ကခုမှအစ်ထွင်တာမှဟုတ်ပဲ လာဟောလာဦးမှားရမရှိဘူးမျက်စိနှိပ်လိုက်တီးကြတယ်တတိတာလည်းမလွတ်နဲ့တီးကြတယ်ဖြစ်ချင်ရာဖြစ်တတိတာလည်းမလွတ်နဲ့တီးကြတယ်အဲ့ဒါဖေရပဲတို့မတော်ဘူးသေးတဲ့မက်ခင်လားတို့မတော်ဘူးသေးတဲ့နိဗ္ဗာန်တို့မသိဘူးရဲ့မက်ဖို့အဲ့ဒီတတိကလမ်းပြပြီးဟောတော်ရင်ပြောပြောလို့တော့ သူဟာပြောသွားတာသူကလိုက်နောက်ကလိုက်ပြီးနားထောင်လို့လဲရှိဟုတ်နော်ဟင်ဒါဘုရားဆိုသူပိဋကဆိုသူဟုတ်နော်ပါဝကဆိုသူဒီလမ်းကဒီတတိလမ်းကမကျင်လမ်းကသွားတာပါတဲ့ဟုတ်နော်ပြီးတော့တောကပฏิဒီဝါနာတမသိကမဟုတ်နော်တောကဖြစ်နေတယ်နော်ပฏิဒီဝါဖြစ်နေတာတွေလေတမသိကမာကကျော်လွန်ခြင်းနဲ့ အရာမေကောဤပတိဥဆောင်လည်းလားဤကာယနောတခုဒီတော်လားတကြောင်ဒီတော်လားဟုတ်နော်တောကကလည်းတွေးမှဖြစ်တာမတွေးမဖြစ်ပါဘူးဟုတ်တယ်နော်ဟေးတွေးမှဖြစ်တာဝေကျင်တာရောတွေးမှဝေကျင်တာရောမတွေးရင်မဖြစ်ပါဘူးကြာဟုတ်ကြာဟေးအဲ့တော့တောကပတိဒီဝါကငြိမ့်ခြင်းဟောဒီပတိ တခြားမဟုတ်ဘူးတဲ့ဟုတ်နော်ဘုရားအမခံတော်မှာဒုမဟုတ်ပါဒုမဟုတ်ပါဒါဘုရားအမခံတော်ဘုရားအမခံတော်ဟုတ်နော်ပြီးတော့ဒုက္ခဒေါမနသနာအခြေသမာယဖြစ်နေတဲ့ခါကြီးကဒုက္ခဖြစ်နေတဲ့ဒီတိကဒုက္ခဒုက္ခပေါ်လေဒေါမနတာဆိုတာစေတတိကဒုက္ခခေါ်တာဟုတ်နော်အဲ့ဒါဒီချုပ်ရင်းခြင်းရင်လည်း ရမယ်ခေါ်ဤတတိပြည့်ရှုမှတ်တဲ့လမ်းတွေဤကာလနောတခုတည်တော်လားတကြောင်တည်တော်လားဟုတ်နော်ဟုတ်နော်ဟေးဟေးယောနီတို့နာမအောင်နော်တို့ကတော့မသိရဘူးဝါသိတယ်ဒီဘက်လာတော့ဟိုဘက်ဆောက်ဟိုဘက်လာတော့ဒီဘက်ဆောက်ဟုတ်နော်အဲခြေလေးတက်တော့တုံကြလိုက်ပြီတို့တော့သိဘူးဟင်မကတော့မသိဘူးဟင် အဲ့တော့ဒုက္ခမှန်သိတာလေတူကြီးမှနော်နော်မလို့ပါတာကောတူကြီးမှပါပါဗျာအချုပ်ကြီးညွတ်ကျွတ်တော့ရုံးတော်ဝင်ပြေဆိုတာပဲလေအခုကိလေသာတွေနဲ့ပြောမနေတော့အတွေးတစ်ခုတည်းနဲ့ပဲပြောနေတာတို့ဒုက္ခပြင်တာတော့တွေးပဲဟုတ်တယ်ဒါတော့ဘုရားခံစားနေကြတာသိနေတာပဲဟင်အဲ့တော့ကိလေသာတွေများလာပါတယ်အတွေးတစ်ခုပြောကြပါဦးဟုတ်ပါ ဟေးဒါကလို့တော့ချိန်ပဲသူဒီတတိတလုံးမှာဟုတ်နော်ပြီးတော့ညာနာတတိကမာရညာလို့ချင်းဒီတတိပဲတတိကထိုးပြီးပေါက်ပြီးဟုတ်နော်ဟုတ်တာလည်းတော့တတိကပေါက်ပြီးအောင်ထိုးပြီးအောင်အတွင်းအတွင်းအတွင်းအတွင်းအတွင်းအနေအတွင်းတွင်းအနေအတွင်းသူညာနာဝိပင်္ဂကထာဆိုပြီးစာရဏလေးတစ်ခုပြုထားတာရှိပါတယ် ဒါတို့ဟောပေါ့စာရဲပါတာမဟုတ်ပါဘူးခမန်းကြီးဟုတ်နော်နာမရူပပြေကြညာပစ္စည်းပြေကြညာဆိုဖောင်းနေတာဒီပေါ်ကပေါ်တာတခြားပေါ်တာဟုတ်တခြားပေါ်တာဟုတ်အပေါ်အဲအဲအပြင်အပြင်ကြားရအပြင်ရလို့ပြောတာတို့နာပြီးတော့ပြောပြီးကိုကောင်းပါလေကိုကြတော့ဘယ်မှာဖြစ်နေပါလဲနာပြီးတော့ထိတ်ခါပေါ်တာပါဟုတ်နော်ဟုတ်နော် နာပြီးရတာစိတ်ကပေါ်တဲ့အတွက်ဖြစ်ဖြစ်ကိုသိနေတယ်လို့လက္ခဏာမတွေ့ဘူးဟုတ်နော်တို့တာမာသမရတို့ဥရိယတို့ပြတို့ကြတော့လက္ခဏာပေါ်လာပြီဖွာကနေပေါ်ဖွာကနေကြောက်ရိတ်ကနေပေါ်ရိတ်ကနေကြောက်အဲ့ဒါကြဝန်နေတော့သွားပြီတတိကထိုးတာဖောက်တာထိုးနေပေါက်နေတော့ဘုရားဝရိယကမ္မပတ်တော့အာနော်ဟုတ်နော်ဟင်တို့ပါလား ပဋိက္ခအာလေးကကိုလက်သမားများနဲ့ပြောရင်တန်တရားနဲ့နေရာတက်ပေးထားတာနော်ခေရာလေးပြီးဘူးလားပဋိက္ခအာလေးကခေရာပေးထားတာခေါ်တာလေးခေါ်တာလေးမှဒီနာလေးဒီနာလေးဒီနာလေးပဲဒီကနေ့ဒီကွက်နေရာလေးကိုဒီကတာအားလေးကပေးထားတာဒီလက်သမားကသူရိုက်တဲ့နေရာခေတိကလေးပေးထားတယ်လို့လေဟုတ်တယ်နော်ဟေး အဲ့ဒါနဲ့သူဓမ္မပနာညာလို့ဥရိယရညာလို့ဆိုတော့ဝန်နေရောက်သွားပြီနော်ဝန်နေနေဝန်နေနေနှခေါင်းပြန်နေမဟုတ်ဘူးဟုတ်နော်ဘေဝညာအုပ်စု၅ခုကြတော့လဟာတွေနဲ့ထိရောက်သွားပြီဒါမှမဟုတ်ယုံနာတဏ္ဍာနိမိတ်မပေါ်ဘူးဟင်နော်ခြီလက်ခြီသေးလားတွေးကြည့်မှရေးရေးတယ်တွေးတော့တယ်အဲ့ဒါလည်းလို့ရောက်သွားပြီလေဟုတ်နော် တို့သင်္ကာရုပ္ပခဏာလို့ဟာလို့ကြတော့ပါလို့ပฏิပါဒနမိတ်ကိုခေါ်ရောင်ပြန်နမိတ်အဲ့ဒါကြတော့နှလုံးသွေးတွေကပေါ်အတွင်းနှလုံးသွေးတွေကပေါ်တယ်တော့အနည်းငယ်ဆိုရောင်ပြန်နမိတ်တို့မှန်များလဲလိုက်တာမင်းနဲ့ထိုးလိုက်လို့ရှင်ကျမ်းလာပြီအဲ့ဒီပฏิပါဒနမိတ်ကြီးရှုဝတ်ကပေါ်တာမဟုတ်ဘူးကိုဒါကနေဆိုနှလုံးသွေးကနေကြောင်ပြန်နှလုံးသွေးကတတိတကြွားလို့ပေါ်တဲ့ဟာနှလုံးသွေးကြီးရောက်သွားပြီလေ ဒါထိုးတာထွန်းတာကိုပြောတာတတိယထိုးထွဲထိုးထွဲထိုးထိုးလောက်တော့ကသိရတာနော်ဟုတ်နော်ဟုတ်နော်ဟိတရားနဲ့မဲ့ပူတိအဲ့ဒါလည်းလုံးဝရတယ်လုံးလုံးသွားတာတခြားကမဟုတ်ဘူးအဲ့ဒါဒုလို့ရတာလားတတိကလုတ်တာလားတတိကဒုကမဟုတ်ဘူးသူကတတိဖရာတင်ယုံပဲဟုတ်နော်တတိခန္ဓာကလုတ်သွားမရောက်ဘူးဆိုတာမရှိပါဘူးဟုတ်နော် ဒီပြောတာကနည်းနည်းမှားတယ်မှားပါလိမ့်မယ်ခံမှန်းတော့မှာတတိကတတိပြောမှာဟုတ်တော့ထိုးပြီးမှသူထိုးပြီးမှသူသူ့ကြီးရဆိုတော့မဟုတ်ရရပါသူကသူချင်းတော့တတိကတန်တော့အတိကသူ့ကိုထိန်းပေးတာကဟာနော်ဘုရားခုနကတော့ဖြေကြည့်ရလေးပြီးတာပေါ့အာတာပီတံပဇာနောတတိမာကွာဒါပြောတာနော်ဟုတ်နော်ဒီတိုင်းဉာဏ်ကိုကြွားကြတာ ဖရာအဆူဆူယတုဖရာရဲ့ပါဝကအဆူဆူဖရာနဲ့ပါဝကချပြည့်စေကအဆူဆူဒီနည်းနဲ့တောင်ညာနာတတိကမာယလူချင်းနဲ့မိညာဖူညာလူချင်းနဲ့တရားမဲ့ကောဤတတိဖြစ်ရှုမှတဲ့လမ်းလေးဤကာယမောတခုဒီတော်လားတချောင်းဒီတော်လားဟုတ်နော်ဟင်မားပြာရှိဘူးနော် ဒုလက်ထက်မှာဟိုဘုရားကနေခုချိန်လေးဆို2500ဆိုဒီလောင်းကိုဘယ်နည်းအောင်သွားတာလို့ထင်တယ်လဲဘယ်နည်းအောင်လဲအဲ့တို့နောက်ကလိုက်ရတာဗျာတချင်းဆိုလိုက်တော့ဗျာမားဗျာမရှိတော့တချင်းမှာဆိုလိုက်ဗျာရိုးတော့ဘုံရေးချုံရေးချုံလိုက်တော့ဗျာမားဗျာမရှိပါဘူးဗျာဒီငါမေးလို့တရားလူသေးသလားမရပါဘူးဗျာဒီ သူဝေဘူးဝေဘူးပြောပဲပြောချင်တော့တာပဲဝေဘူးဆရာတော်ဘုရားတော်တာလာသူပြောတာဒုက္ခဓမ္မတွေဘာမှလို့ဘူးရဝရိယလေးတစ်ခုလို့ဝရိယလေးတစ်ခုလို့ဒီဒီတို့ရတော့သူ့ကိုသူကိုပြောမှာဒုက္ခဓမ္မတွေဘာမှလို့ဘူးရပြင်းတာလေးတစ်ခုပဲဝရိယမရှိတာမပြင်းတာသူကမဟုတ်ဘူးဘာမှမလို့ဘူးတို့ကပြင်းတာလေးတစ်ခုပဲဟုတ်ဟုတ် ဟုတ်မို့ရှက်ဘူးလားဟဲ့ဒီဒီရှက်စကားလို့ပြောကြည့်တယ်ရှက်တယ်ရှက်တာပါရှက်တယ်ရှက်တာပါဟဲ့ဘာလို့ပြောရမှာလဲဘယ်လိုလဲဟုတ်နော်နာမမေတ္တာ တို့ဒုက္ခလူဘဝလူဒုက္ခရောက်နေတာကိုမယဉ်နာဟုတ်နော်တို့ကမလေးပါလေးနဲ့အဲအေးအေးတင်းကြီးဖြစ်နေမှာဒုက္ခလို့ထင်တာဟုတ်နော်ဒုက္ခကလည်းကောင်းလေးခုခုခံရတာဟင်ဒုက္ခကတော့ဒီနေရှားရှားပေါ့ဟုတ်နော်တို့ကိုယ်နေရာဥပမာဆိုဒုက္ခဆိုတာဆေးရုံပေါ်မြေကြီးပြီးထုံစည်းပြီးပြီးခွဲစိတ်ခံရတာ ဒုက္ခသွားနားလည်းတော့ဒုံးနဲ့ရက်ခါနှစ်ခုတော့ကြဲရည်လေးမကြဲရရှိသေးရောကိုကအကျွန်တော်တို့ကြဲရရှိသေးပါဟုတ်နော်ဟေးဒီကြဲမှာရှိသေးပါဟေးဟိုဖေးရုံပေါ်မေလေးထုတ်ပေးမှုကခင်းလေနဲ့ခေးကျေရုံကမှာဟေးကိုအမေကြံတာကြံလဲအတူတူပဲဟေး ဝိညာဉ်ကြံတာကျုံးတဲ့အတူတူပဲကြာဟုတ်ဗျာဟင်အဲ့တော့ဒုက္ခကိုဒုက္ခလို့မြင်သလားမင်းဘူးတို့ကွာတဏှာတော်လေးတွေကမမြင်တော့တာဘူးမကလောက်အထောင်ဟုတ်ဘူးဒါကလည်းမမြင်တော့ဘူးကြာဖြစ်တော့ကြောက်ဘူး ပုံမှန်အရေးတော့တော့တော့မင်းတို့တော့ပြဒီလိုလို့ပြောဟေးဒီလိုမျိုးလို့ရပါလေဒါကကိုသင်္ကညာဥစီလောက်တော့တေယောဂီများသမမင်းလားဟုတ်ကြသင်္ကကလာတဲ့တော့ကံတရားခကြီးကြီးလူပဲတေရနေလည်းပြီးတထိုင်နေလည်းပြီးကြာတော့ကြောက်လို့လားဟုတ်ကြအနာကကိုလက်ချင်လားကိုမဖြစ်ချင်တော့ဟုတ်ကဲ့နောက်ဘဝထားနောက်တစ်ခါလာလဲဒီအကျိုးကြီးရမှာ ဟုတ်နော်အတွင်းကြီးအတွင်းကြီးအတွင်းမှာလည်းကြီးနေတာတို့မမြင်လို့ဟုတ်နော်ဟင်စက္ကန့်တစ်ချက်မှာဂတိပေါင်း6000လို့စာအဆုပါဟုတ်နော်ဂတိပေါင်း6000ဒါကဘုရားရှင်ရဲ့ဉာဏ်တော်မှုတို့လူဘင်းရောပြောရင်တော့တဲကြောက်ဘုံကြီးတခုပေါ်မှာတဲတောင်ရောချလိုက်တယ်လို့ကျော်လို့တဲလုံးမဘလောက်မှန်းဒီမေးကျော်သွားတော့မှန်ပဲဟုတ်နော်ပိတ်ခါတဲ့တော့ပါလို့နောက်ပြန်ကြည့်တော့ပြတ် ရှေ့ရအောင်ပါပဲပြက်ပါဟင်ဒုက္ခပြက်ကိုကောင်းတင်နေတာပါဟုတ်နော်အဲတော့ဒုဖြစ်နေတဲ့ဒုက္ခလို့ယုံဖို့ယုံလို့ရှိရင်ဒီကထွက်ဖို့ရပြီဟောဒီပฏิတလုံးပဲလို့ယုံဖို့ဟောဒီယုံနဲ့ထုတ်ခဲ့လို့ဟုတ်နော်ဒီယုံနဲ့ထုတ်ခဲ့လို့ပါတယ်ငါငါမလို့ပါဘူးဟုတ်ကလားဗျာဟင်ဟင်ဒီပฏิကလေလို့ဒီချောင်းရှိတယ် ဟုတ်ရတို့အမှတ်ပေးရှိကြပါလေကြည့်ရမှာကတို့ပညာအမှတ်လည်းရှိပညာလည်းအမှတ်ပဲမဟုတ်ဘူးပညာအမှတ်ကသူကြိုက်တာလိုက်မှထားတတိယအာယုန်လိုက်မှထားပฏิမှတ်ကကိုယ်ခန္ဓာရဲ့မှတ်မှားကိုယ်ပိစ္ဆမှတ်မှားပညာကအာယုန်ပဲသူငါပဲလိုက်မှတ်ထားဟင်ပြီးတော့ပညာကဒုက္ခနာကဝိဝိဟုမှတ်ပြီးတာ တို့ကိုမပါဘူးတတိကတို့လွတ်မြောက်ရေးအတွက်မှတ်ပြီးပါအမှတ်တော်မှပဲပညာလည်းမှတ်တာပဲတတိလည်းမှတ်တာပဲတို့ကပညာမှတ်လည်းမပြီးရဘူးတတိမှတော့မှလွတ်မြောက်ရေးသွားခြင်းတူလေဟုတ်နော်แต่เราดูมันนี่ว่าปีเตเกนะวริยาเยสติเยเนาะสติเยเนาะติ အေးဝရိယရဲ့တတိရဲ့အပိရဲ့ဒါလည်းဥပမာမျိုးမျိုးနဲ့မလေးရလည်းပြောပြပါရဲ့ဒီကနေ့ပြောပြီးအဲဒါဘုရားပြောတယ်လို့ပြောဆိုတတိကိုလေသမားကံနဲ့ပေါ့တူခဲ့သူအကူပါလေသမားပေါ့တူဒါဆိုတော့ဒေါ်ပါရပေါ့တူမြင်ဘူးပါလေသုံးတော်လုံးဘူးမှာသုံးပါပါ ပေါ့သူအားဟင်ဟင်တာလာလေးတောင်းရင်တော့တာလာလေးပဲဝရိယအားစိုက်တာကနေရင်နေတော့ပေါ့သူဝရိယအားကောင်းရင်ကောင်းတော့လက်လာမယ်နော်လက်ပါလို့အဲ့တော့တတိကိုလေသမားကံနဲ့ပေါ့တူးလို့အတုံးချပြီးစမ်းပါဟုတ်နော် တို့ဝရိယကြတော့လေဓမ္မပုံနဲ့လေဓမ္မတို့တောမှာဒူမှာဝဒူလေးလေညာကိုကောက်တာကိုဟိုဖြောင်းအောင်လုပ်တာလေအခုလေးသေးသေးပြီးတော့ဖြောင်းပေးရတာပေါ့လားအဲ့တော့ဝရိယကိုတို့ကလေဓမ္မခိုင်နဲ့ညာတဲ့တို့ဖြစ်အောင်ကြိုးစားပေးသမ်းတော့ဟုတ်နော် ပြီးတော့အတိကြလို့ဘုရားပေးတဲ့ဥပမာယူရီသမားတိုင်နဲ့ဒါလို့လုပ်ပြီးသမ်းပါတို့ကွာတော့ကျဲအိမ်လို့လေဟေးယူရီလို့လေအဲ့ဒါဟိုသာလို့တစ္ဆကလို့ခေါ်ပါတိယူရီသမားလို့တစ္ဆကလို့သာလို့ပြောမှာဟုတ်နော်အဲအဲ့ဒီယူရီသမားတိုင်နဲ့ဒါကခေါင်းကြီးဒါတော့မိတော်ချက်တော် သိဆုံးကြီးနဲ့မရဘူးနော်ဟိဒီမှာတိုင်ရတာကထက်တော့တို့မနေရတော့အတင်းရပါဖို့ပြောခဲ့တာနော်ဒါတော့နဲ့ယူကိုမရဘူးဟုတ်နော်ဒါတော့ဒါပဲလေဟင်တို့ခေါ်တော့ပါတော့အုံခံနေတဲ့ဒါမှဖြစ်ပြီနဲ့ပေါ့ဒါကြီးအုံခံနေတဲ့ဘယ်လိုနေတော့ ဟင်တို့ဓမ္မယုံဘောကဒီဒီဘုံကြီးရောဒီကကျူဓမ္မနဲ့တတ်တက်ဟုတ်တာလားဟင်ကိုကလာရေတို့ဒါတော့မင်းနဲ့တက်ခုတ်မှာဒီမှာဟင်ဒီဒါကလေတော့ဒါကလည်းအယုဖတ်ဆိုတာခုံလိုက်တော့လို့ဟင်ဒါတော့ကတော့တော့တော့တော့ အဲ့တော့ဒီရဲ့အသိဆိုတဲ့ဉာဏ်ပွင့်လို့ရဖြစ်တဲ့အသိကလည်းယူလက်သမားကလည်းယူသမားသာဖြစ်ပါစေအဲ့ဒီတော့ကြအရေးကြီးဆုံးဒါဘုရားဟောတာတို့ကိုဒီတော်သူကဘုရားပေးတဲ့ဥပမာဟိုတစ်ဖက်မှာကရည်ရှိတယ်ဒါတို့တော့မှရှိပါဒီတစ်ဖက်ကရည်ကိုဟိုမရှိတဲ့ဘက်ကိုကြောက်စီခြင်းတော့ ဟုတ်ဗျာဒီလေဒီလေလေပေါ်မှာလည်းရည်မရှိတော့ဟိုဘက်ဟိုဘက်မှာရည်မရှိဘူးအဲလေမကွက်ကြုံကြမှာတော့ကြုံကြမှာငါ့ဘက်ကြုံကြမှာအဲ့ဒီဟာကိုဒီဘက်ကကြီးကိုကိုဘက်ရောက်ဖို့ရအတွက်ပေါ့သူအားကိုဒါနဲ့မရှိတဲ့ဘက်ကစီကိုရှိတဲ့ဘက်ကိုတွေ့ပြရမှာနော်ဟုတ်နော်ဟုတ်နော်တို့မှလည်းဒုစိတ်ကကာမအာယုဘက်မှာ 这最想接下来，你看吧，有一寸的，有六毛五的，哎，ဟုတ်တယ်ဓမ္မအာယုဆိုတော့တရားဆိုကြတော့စာကြားလို့ပဲဟာဩဒံတောင်ကြားလို့ဟုတ်ပြီဟုတ်နော်ဒီတရားဓမ္မအာယုတော့မှာပဲသိခါချက်သား ဓမ္မအာယုံပဲတော့6 6အဲ့ဒါဓမ္မအာယုံထဲမှာပြောနေတဲ့စိတ်တိုင်းဆိုတို့အောက်ပြမှာဟုတ်ကဲ့မှာတို့ရတို့ရတယ်ဘယ်တော့ပြန်မှမသိဘူးဟိတို့ကဟိုတို့မှခင်မင်းသေးကြတော့များဘူးတရှိကြီးပေါ်တက်မဲ့ကြီးပေါ်မိရဲကတို့များမဟုတ်ဘူးကိုကိုခင်မင်းသိကအများဆုံးရှိတာပဲကိုတင်းတို့မဖြစ်တော့စိတ်တိုင်းကြရတဲ့စိတ်ကဟော ရှိပါဘူး။ဘယ်လိုများလဲချိန်တော့။ဘယ်လိုချိန်တော့။ဟုတ်နော်။သောအေးရဟိုသေးဒီတို့ကို။အများကြီးပဲ။စေရာဆိုလောဘဒေါသမောဟလို့ဒုက္ခလံတွေမှာဒုစိတ်ထဲမှာဒုတွေးတွေပါ။ဟုတ်နော်။ကြည့်နေတာပဲ။ဒါတော့ဒုငယ်ငယ်ကြီးကြီးပေါ်ရခင်ဗျာဆိုတဲ့လောဘကလည်း စိတ်ဓာတ်ပဲကိုတိုးဖို့ကိုရလက်ဆောင်းပါမယ်နော်တို့ရတာအေးအေးလုပ်နေတာလက်ဆောင်းတော့တိုးဖို့လို့နော်ခင်မင်းစိတ်ကခင်မင်းစိတ်တွေကလာတော့အတူကြီးကနေတွေးကြည့်ပါခင်မင်းစိတ်နဲ့တော့နော်သူကလည်းလက်ဆောင်းနေတာပဲဟင်ဒီလူကလည်းဥကျင်တာဟုတ်ကြည့်တယ်ဟုတ်နော်သူကလည်းလက်လက်တော်မဟုတ်ဘူးကံချမလို့ဘူး တော့လေဘူးပါဘူးတန်းဆောင်လို့ခြေတစ်ခါပါမယ်နော်ဟေးဒီကတိုးတိလို့ခေါ်တဲ့ဘဝဖြစ်နေတဲ့အချိန်ကနေပြီးသုတိလို့ခေါ်တဲ့ပေတဲ့အချိန်သူဥကျင်တာကိုဟေးသူဟာဥအောင်လားတို့ရဲ့သူအားကောင်းဆုံးလေနော်တို့တက်တက်လုံးထိန်နော်ဝိရကနော်အားကောင်းလို့အားကောင်းဆုံး သူတို့သုံးယောက်ပဲတို့ဘူးလူတို့စိတ်ကူမှာသူတို့သုံးယောက်ပါဟုတ်ကဲ့တို့ဆိုဓမ္မလုံးဘက်ကတော့ဒါတော့ဥပုံကြီးတို့ခင်ကြီးတို့မိလိုက်မှာတို့တော်တော်လေးဆရာတော်ဟိုပြန်တော်မူတော့ကဘုန်းကြီးကြတော့ဟုတ်ကဲ့ဒီတစ်ခါကမန္တလေးကစာကြည့်တယ်ဟင်တို့ကြည်သာကြည့်တဲ့အချိန်မှာပဲတဲ့တယ်ဟိုဟိုဒီလိုရှုဘက်မှာကတော့စက်ကြီးရုပ်သေးလေး တည်ယူပြီးတော့ဘူးမှရှိနေလို့မရှိဘူးဟုတ်ပြသူပဲကြတော့ဒါလည်းနေရကနေကလဲကူနေကြအဲ့တော့သိကြီးယုံကြည်အော်လာကြပါဘူးကြီးကြပါတယောက်ငါကြပြီးတော့မယ်ငါကြပြီးတော့မယ်ဟုတ်ပြအခုလည်းနာပြီလို့လက်ဆောင်လို့ပဲကသိကြီးယုံကြည်လူပဲကငါကြပါဘူးငါချောင်းပြေးပါမယ်ငါချောင်းပြေးပြီးတော့ပြေးပါလို့ကြပြီးတော့ ဟုတ်ကောဟဲ့ဒုတိယမှာသူသူတို့မရှိဘူးလေဒုတိယတာရှိတော်လားဒီထဲမှာဒုတိယတာမရှိဘူးသိချောဟုတ်နော်ဟေးခင်ဗျားတို့တက်ကြည့်ရုပ်ပြီးရသိုးမယ်ဦးတို့ကဒီလိုလို့ဘုရားတို့ဘုရားတော်ရဲ့ဆိုတော့မိပါတယ်ဗျာဟေးဟိုကဟွာလားရွှေမန်းကျော်တိဟုတ်နော် ကိုကိုညီမလာတာကြောက်တင်ကြောက်တင်ဒီမှာကြောက်တင်ဟုတ်လားငါသတ်တယ်ဆိုရင်မလို့တောင်းကြီးစေကြီးရုပ်ပြီးဘဒူနာကိုကြက်ကြည့်ဘူးဒီဒီဟောလာဘတ်အော်ဆော်ရီခုတို့မကြီးတို့မိတောင်လို့ဆိုတော့ဒုဘက်ကမဟုတ်ဘူးလို့ဒုဘက်မဟုတ်ဒုအဲ့ဒီမှာမရှိဘူးဒုစိတ်ကိုခိုင်တာတစ်ပတ်လုံးအဲ့ဒီတော့တော့ရောက် ဟုတ်နော်ဒီစိတ်ဓာတ်စိတ်ဓာတ်ပဲဆိုင်ရပေါင်းလို့ဆိုင်စိတ်စိတ်ဓာတ်စိတ်ဓာတ်ပဲအမုန်းနဲ့ပေါင်းလို့မုန်းစိတ်စိတ်ဓာတ်တော့စိတ်ဓာတ်ပဲမသိနဲ့ပေါင်းလို့မသိဟုတ်နော်အဲ့တော့ဒီသက်သက်လို့သူတို့လက်ထဲမှာညီရတဲ့ကသူတို့လက်ပေါ်ကြီးခဲ့ရဟင်ဟင်လူလားမြောက်ပေါ်တဲ့သူသူတို့ရှာပေးတာစားနေဟုတ်နော်ဟုတ်နော်အခုချိန်ကြီးပဲသူတို့လောက်စားစားတာတော့ သူ့လူစားနဲ့ကိုစားဘူးပြလားစားဘူးပါဗျာစားဘူးသေးတယ်ဘယ်လိုခိုင်းမှလို့ရတော့ဘယ်လိုခိုင်းမှလို့လိုက်လို့နေရမှာဘယ်လိုခိုင်းမှလို့ရတာလေကိုယ်တိုင်သိမဲ့တုံးလို့ဖူးပြီးပေါ့အဲ့တော့သူတို့ကလည်းဟိုတရားရတရားကြည့်နေရပဲငုံငုံကြီးချင်းနေတာပေါ့ဗျာဒါတော့ကြိုက်ကြတယ်ဒါကြီးဒီသူစီခေါ်လို့လားသူကလည်းတုံးလုံးနဲ့ ဥပမာပိတာတိဟုတ်တော့ဒီဟိုခုနကဟိုငရဲပုံမဟာတော့တုံးမပုတ်ကိုကောင်းကိုချပါခြေတော့ပင်ရဲရဲနဲ့ဥမာပွားတော့ငါဥမာပွားတော့ပဲဟိပထမမဟုတ်ငါဥမာပွားပွားတော့လို့ဆိုတာလေဟုတ်နော်အဲ့တော့ကြားစိတ်ကလူကျင်မလားမုန်းစိတ်ကမလူကျင်မလားမသိစိတ်က24ပါ ငါအပိုင်ဆုံးกว่าတိဆံကိုခေါ်ဟုတ်กว่าလေအရှင်ပြေမကြောက်နဲ့တော့သူချောက်ထားတယ်ဆုံးမဘူးမကြောက်နဲ့ဥက္ကလာချောက်ထားချက်တော်တော်သူမောဟုတ်ပါလိမ့်တော့ဘယ်လိုကြောက်ကြိုးကြောက်လာရွေပေးနေရဘယ်လိုလုပ်ရမှာနော်စာဖျားပေးတဲ့ဥပမာ ဒါဘုသူပေးတယ်ဆိုတော့သူအကြာသာပြောပါဘူးဒုက္ခပါမလေးကိုပေးတာဒုက္ခဒုက္ခကိုနည်းနည်းသားလေးဟင်မဖြစ်တော့ဘူးရေဒုလူကြီးမမဟုတ်ပါဘူးကိုနည်းနည်းသားလေးဟုတ်နော်ဟင်မဖြစ်တော့ကောင်းလေးတွေရသွားဟုတ်နော်ဟင်ဟုတ်နော်တရားကြီးကြီးမမဟုတ် ဘုရားကဒီတရားမဖြစ်တော့ဟာလေးတွေကိုထားခဲ့တယ်ထင်တာပဲဘုရားချစ်ချင်းလည်းတော့ဟုတ်ဘူးမပေါ်ဘူးပြောနော်ဟုတ်ကဲ့လားတရားတော်ဟဲ့မချင်းတော့ဘူးလေဟုတ်နော်ဒုက္ခပါမလေးဆိုနော်ဘယ်ပြောတာပါတို့သူရှင်ပြုတယ်ဟုတ်ကြတောင်းလေးချစ်တယ်ခုနေရုံးသူမိသားများကဒီကုံတော်မှာတွေ့ရမွေးတယ်ဟုတ်နော် ရွေးချယ်ရောက်တော့အိမ်ညာသွားကြအဲတော့ဒါရိဘုဒ္ဓကိုတော်ကြီးနဲ့သုံးခံလည်းကြရတပေါ့သုံးခံတပေါ့ဒီမှာဒါရိဘုဒ္ဓကိုတော်ကြီးရရှိတာကြွားဒုက္ခတမဏိလည်းလောကလာတယ်တို့ကဒုက္ခတမဏိကတို့လူမျက်လုံးသိမဟုတ်ဘူးနော်တို့လူပဇာပဲ့မဟုတ်ဘူးနော်သတ်စုတတ်မျက်လုံးကလည်းရှင်းတော့ ဟုတ်နော်အဲ့တော့လေသမားတယောက်ကပေါက်တူးနဲ့ရေကိုမြောင်းပေါ်ပြီးတော့ပြေးနေတာပွားတွေ့တယ်ဟေ့အဲ့တော့ရှင်းပြတာဘာလို့ထားဟေ့ဟေ့ရှိတဲ့ဘက်ကရေကိုမရှိတဲ့ဘက်ကိုပေါက်တူးနဲ့လမ်းပေးပြီးတော့တွေ့ပြီးနေတာကွမရဘူးသတ္တုတ္တရင်ပညာရထလို့ မရဘူးခုနည်းနည်းပါလေးမရဘူးအရှင်ဘုရားတက်မဲ့ကိုမရှိတဲ့နေရာကရှိတဲ့နေရာကိုပြောင်းလို့ရသလားလို့ခမေးအဲ့တော့ဘုရားကမရှင်မပါတိဘုရားကိုယ်တော်ကြီးတခေါမျိုးဖြေလိုက်တယ်ဟဲ့ဘယ်ရာမဆူပြုပြင်ပေးရတာဘူးနော်ဘယ်ရာမဆူပြုပြင်ပေးရတာဘူး အဲဒီမှာပတာတက်ပါလေဒုက္ခပါမယ်ပတာဆိုယုံကြည်ချက်သုံးတော့အရေးကြီးဆုံးပတာယုံကြည်ချက်အရေးကြီးဆုံးဟုတ်တော့တမဲ့ဖြစ်တဲ့ရေတောင်မရှိရှိတဲ့နေရာကနေမရှိတဲ့ဘက်ကိုတွေးပေးရပြီးငေါ်ပက်ရှိကာမအာယုံပဲရှိနေတဲ့ငါ့ဘက်ကိုဓမ္မအာယုံပဲ ဒီတတိနဲ့လားဖောက်ပြီးဘာလို့မရတာမလဲဒီဒုက္ခတမလေးရတာမင်းလိုက်ရမနေနဲ့စစရဟုတ်တော့တရားဟောတိုင်းဒီလိုထောက်ပြီးပြန်သွားတာပဲခါဟင်ဟင်ဟင်မထောက်မိတာလို့ဒီပေါ့ဟင် ကျွန်တော်ငုံပြီးပြီးလာဟဲ့ဘုရားကြီးကပြီးလာဆိုတော့တော့တော့တော့တော့ပြီးတော့ဟုတ်မို့ဘယ်လိုဆောက်ကိုထားလို့ပြောရလဲဟိဟိဒီလိုတော့တော့ဟုတ်မယ်တမို့ပဲဟုတ်မို့ဟုတ်မို့ဒါမှရှိစေပေါ့ခုနကဟိုသူဘုတ်ဆုံးခေါ်ဖို့ပေါ့လေဓမ္မပေါ့လေလေဓမ္မကပြီးဘုံကြီးဘိုး ပုံပြီးပြီးဝေယုံသားလောက်ထားတော့ကောက်မှာပေါ်လေဝေယုံသားဟုတ်စားအဲ့ဒါကြီးမိပြီးချောင်းနေတာတော့တွေ့မိပြီးတာဘူးပြီးတာပါတာပြီးဆိုတော့ဘူးနဲ့တူတယ်နော်ဟုတ်နော်ဒီဒီအဲ့ဒါချောင်းနေသွားပြီးတော့စိတ်ချပါလို့ထားလို့မေးတော့ဟဲ့အဲ့ဒါကကောက်နေတဲ့ညာကိုအပူပေးချောင်းနာဟဲ့ကြည်ရရှင်မောတာတိဘုရားကိုယ်တော်ကဖြေတာပဲ ဆက်မနေဘူးဟိုပါလေစာစုတာလေးနော်စာစုပညာရပြီဗျာဟုတ်နော်အရှင်မင်းကဘယ်ဝယ်ကြီးကောက်နေတာချောင်းလို့ရလားဟိုကလည်းချီတာပဲဟဲ့ဘယ်ရမဆိုပြုပြင်ပေးလို့ရတာပြီအဖေကတော့ဒီတကူတဲ့ခံသွားမှာအမေကတော့တုံးဘူးခွာတာဟုတ်နော်အဲ့တော့ပထမယုံကြည်ချက်တဲ့ဒုတိယတစ်ချိန်ပြီးတော့ ယုံကြည်ချက်ကိုကောင်းလာမှာပေါ့နော်အားကိုကောင်းလာမှာပေါ့အားကိုကောင်းတဲ့မဲ့ဖြစ်တဲ့ညာတော့ကောင်းနေတာဖြောင်းပေးလို့ရသေးရဲ့ဒုစိတ်ကလည်းဟိစိတ်ကောင်းကြီးတယ်လေဖြောင်းလာရင်ဟိဒီအရကအာဘာကာမအာယုပဲစိတ်ကဘလောက်ဖြောင်းပြီးသွားနေတယ်လေ တအာယုံနဲ့ပြီးသလားပြီးပါဘူး။အာယုံတော့တစ်ချောင်းနဲ့ရှိလို့လားမရှိပါဘူး။ကောက်တယ်မှာဖေးတောင်နေပြီ။ဟုတ်ပြ။ကောက်ယူမလားတို့ဟာတွေကဟုတ်ကလား။ဟေးဟေးဟုတ်ပြ။အေးဝင်းလေးကလိုက်ခေါ်တဲ့စိတ်ကိုမမြင်လို့လားဒီများကြီးဘယ်တော့ပြည့်ယူမလဲလား။တို့စိတ်ကြီးကောက်နေတာ။ဟေး အဲဒီတော့ကောင်းနေတဲ့စိတ်ကြီးငါလည်းဝရိယဆိုတဲ့အပူပေးပြီးတော့ဖြောင်းရင်ဘာလို့မရဘူးလဲယုံကြည်ချက်နော်ယုံကြည်ချက်ကြီးကြီးဆုံးအရင်ပရာရင်လေးရဲ့ဟင်အရင်များမှအညာများမလို့အရင်ကြီးအညာငဲလဲတို့ရတို့ရလို့ပြောပြောရင်တို့တို့ကဥရောမတည်ဘူးတော်တော်ပဲပြုတ် ကြောင်းနဲ့မိမအေဒီဓမ္မတမနဲ့ဘလောက်ရောက်ကောင်းကောင်းလင်းကားချက်တဲ့လူမများဘူး။အရေးကြီးကူကအဲ့ဒီတော့ကပေးတကြီးမှငေါမှရှိတာလေ။ဝဲမှန်လာတစ်စိတ်ပေါ့။ဟုတ်ပြ။ဒီအရေးကြီးကဟိုငေါမှဆိုတော့ဒီလေးကြီးဘိုးဘလောက်ရှိမလို့ငါကြ။အရေးကြီးကငါကြ။အဲ့တော့အများဘလောက်များမထင်ဘူး။ဟင် အရင်လေးရညာမင်းလို့ပေဒီသမဘလောက်ကြောင်းကောင်းနေပြောပြောအရင်လေးရဲ့အတွက်အမြဲမင်းနဲ့အရင်များမနော်ခုတရားကပဲလေတော့သုံးမလားငါမူလားပေဒီသမဟာမငါမရှိသေးဘူးဘာတို့ဟာလောက်လောက်တော့ဒီဘယ်လောက်ပြလိမ့်မှာပါလဲ ဒီကြောင့်လို့ဘာလို့အထောင်မတန်လို့ခိုးဆောင်မတန်ဘူးလဲအထောင်မတန်လို့ခိုးဆောင်မရှိသေးဘူးဟုတ်ဗျာဒီကြောင့်ကိုခိုးရလို့မဲဒီကြောင့်ဟုတ်မောရှေ့ဆက်တော့လဲငွေယူခိုးမှာပေါ့လဲငွေယူဥပမာပေးရအဲ့ဒါလက်သမားကတက်ပြီးယူတာနော်ခွာပြီးခုတ်ထားမဟုတ်ဘူးနော်တက်ယူနဲ့ခွာပြီးတခြားပြီးဟုတ်နော်တက်ပြီးယူရတာပုံစံကြပါ တုံးစားကြလို့ကျင်တာလေခြေတော်အခြေခြေလေးတစ်ဖက်ကိုတုံးမော်တင်လို့ထင်ဟုတ်နော်ခြေတော်မျက်စိလေးရတဲ့တစ်ဖက်မှိတ်ပြီးတော့နော်တစ်ဖက်ကြည့်လေးဟုတ်နော်မော်တင်ရချိုင်းနေရဆိုပြတုံးစားပေါ်ပေါ့ဟုတ်နော်ဟေးတော်တော်ကိုဒီနေရာခေါင်းအေးမှာတော်တော်ကိုစိတ်ကူးရင်မာရမှာနော်စိတ်ကူလို့မရဘူးပြလို့မရဘူးတော်တွေတောင်တွေတွေးလို့မရဘူး မရဘူးနော်ရွေသမားရွေသမားဟင်အဲ့ဒါလိုလေးရွေလို့အဲ့ဒါကိုသွားမြင်အဲ့တော့မေးလာပဲဒုက္ခပါဘူးကျင့်တရားရပါလို့အဲ့ဒါတိတိုးကနေဝေရုပ်ဖြစ်အောင်ပုံစံကြရွေပြီးဒါပဲထုတ်တော့တိတိုးမယ်တိတိုးလို့ဝေရုပ်ဖြစ်ကြတော့ပုံစံကြအောင်ရွေရသဘောဟုတ်နော် တိတ်တုံးကနေဝင်ယူဖြစ်ရမှာဟုတ်တယ်နော်ပုံစံကြကြည့်ပြီးနေတာအဲ့တော့မောင်သားသူကထဆဆူတာပဲလေရှင်ဘုရားဘယ်မှာဖြစ်တဲ့တိတ်တုံးဒီလိုလို့ရသွားရှင်မာသာရိပုတ္တရာကြီးကဖဲ့ပေးရမစို့ပြုပြင်ပေးရရတာပဲတုံးခုနဲ့တရားတွေးရပြီနော်ရွှေရင်ရဲတာပဲ တို့မယုံလို့ဝင်ရဟင်သူကယုံ30ဖြစ်ထားအဲဒီမှာလေရှေ့ဆံမလိုက်တော့တပြည့်တော့ကြောင်းပြန်တယ်ရှင်မာသာရိပုတ္တရာကိုတော့ရတယ်ပြီးတာဟုတ်ဗျာဟုတ်ဗျာဒုက္ခတာကတော်ပြီးပြီးလို့တော်ဗျာကြောင်းပြန်တယ်သူကငါးပါးနေတဲ့ကြောင်းပေါက်သားလေးနေမှာပေါ့ခြေကတော့ငါတော့ပါလေကြောင်းတို့ဟာလားအဲဆယ်နှစ်ဘွားခုနှစ်ဘွားလို့သုံးတာကိုစားဟုတ်ဗျာ အဲ့တော့6000 3000ကျော်နေမှာပေါ့နော်ကျွန်တော်တို့ကခုနှစ်ထွားရှိရပါတယ်ဘုရားလက်ထက်ကနေတပားနေကြောင်းတော့ဟုတ်ကြအဲ့ဒီကိုပြန်တော့ပြန်တော့ပိတ်ကလေးချောဟုတ်ကြနော်ဒီတရားမရမချင်းတရားမရမချင်းပြောလို့ရတယ်ငါသိမဖြောင်းမချင်းဟုတ်ကြဟုတ်ကြဝေငါသိမဖြောင်းမချင်းဟုတ်ကြဝေငါသိကိုလိုရာကိုမဝင်မချင်း ငါမထတော့ဘူးတဲ့ရဲတင်းလာတော့ရုံလို့ရဲမင်းကမထဘူးတဲ့တင်းရဲတော့ဟိမင်းကမထဘူးတင်းရဲတော့ဟိဆောက်ပါဘယ်လိုလဲဘယ်လိုလဲဘယ်လိုလဲ ဒီကကြီးတော့ကြီးမလားကြီးတယ်လေမင်းတို့ကမင်းတို့ဘုမကိုနေနေပါလေဒီဟိတတိကူကမယူရဲလေးနဲ့တူပါကြ။ဟုတ်ဟုတ်။ဒါလည်းပြန်စားမှာပါ။ဟုတ်တယ်။ဟုတ်တယ်။ဟုတ်တယ်။ဟုတ်တယ်။ကောင်းမှုချီတော့ဘူပါလို့လား။ဟင်ဘုရားတို့တကောင်းလို့ကောင်းတယ်ဘူပါလို့လား။ဟောဘုရားတို့တို့ကြောင့်ကိုပြေးမအောင်။ ကိုပြင်းပါပြင်းတော်ပြောပြပါကိုရဲ့ချောင်းလွန်ချောင်းကိုဘုံကိုဘုံတို့ပြင်းပါပြဟောတတိအဲဒီရေရာကိုဝရိယလေးပါလို့သုံးပါတယ်ဝိရာမပါရောဝိရောဝိရာမရေးရင်တော့သူတို့ပါရောဖြစ်သူဟာဝရိယကိုကြိုးစားတယ်လို့ပါတာသူဝရိယရဲ့မူရင်းကတော့ရေးရင်ပါသူနော်ရေးရင်ရင်လို့ပါဘူး ဝရိယယုံနာကိုယုံနာကိုဟုတ်ကိုယ်စိတ်ကိုပိုင်တာကိုယ်စိတ်ကိုလည်းတည်ရှိတာဟုတ်နော်ကိုယ်ကိုလည်းတည်ရှိတယ်ဘာလို့မပြင်ပြင်မရတာမလဲတော့အဲ့တော့ဒီယုံနာဘယ်သူယုံနာလဲသူတတ်တယ်သူယုံနာဘုရားယုံနာပါဟုတ်ကဲ့ဟဲ့ ရှိကိုဒီမှာမလို့မလို့ဒီကားကြီးပါတော့နော်ကျုပ်ဘုရားကိုမမလို့ပြောတာလေတော့နော်ဟေးကိုကိုကိုမမလို့ပြောတာလေဆိုမင်းတို့ဒီကားကြီးပါဘယ်မှာလဲဘယ်မှာလဲဆိုတော့ဟုတ်တယ်ဟုတ်ကဲ့ဒီလိုရမှန်ကုန်ပြီတော့နော်အဲ့လိုကိုရုံကြည့်ရတယ်နော်ကြောင်ရောက်တပိရိချတင်ခွေးဟုတ်ဗျာငါဒီစိတ်ကို ဖြောင်းပြောင်းနဲ့စူးစူးဟုတ်ကလားနည်းနည်းတဏှာရဲ့ကိုတောင်းမပေါ်မချင်းငါမထောက်လောက်ထားကြာမင်းခါဘူးလာလေဟုတ်ရဘာလို့ကဘာကြောက်ဖြာတင်းနေလို့ဘာလို့ဆိုတော့ဘာလို့ကဘာကြောက်ဖြာကအဲဒုက္ခနဲ့ဒုနေမှာပေါ်လေလူဒီဘာဖြစ်နေလဲအဲဒီကြောက်ဖြာတော့ထိုင်ကြည့်ရအဲဒီမှာနေမတိထိုင်နေတာဖြစ်ဟာဘာဖြစ်လို့ပေါ့ တာမာဆိုရင်တော့ဟာသူဒီတာမာဖြစ်ဘူးပေါ့ဒီပင်ရင်ပြိထိုင်တော့ဘာဖြစ်လို့လုံးကြည့်တော့ဟိုမှာဒုက္ခတာမဏီလေးကရင်းရင်းတောက်ရက်နေတာပေါ်နေဟာအဲ့တော့သူ့ဝိုက်ကူရမှာနာမည်ကြီးလေးပါဟုတ်နော်သူ့ရသူ့မျက်နှာကလေးသူစောက်ပေးရကြောင်းလေးကိုဟင်ဒီကြောင်းပေါက်စားလေးကိုလေးပဲလေးတန်ကကိုပိုင်နဲ့မျက်နှာကဟုတ်နော်ချောက်ကနေကြသွားလေ သမာဓိတက်မှာဆိုလို့ဟုတ်လားအတံမကြောက်အောင်မကြောက်အောင်အဲ့လောက်ထိလုပ်ပြရပါဟုတ်ပါတခါလေမသာခေါ်ပြောလေလေမတိုက်ခုဟုတ်လေတိုက်ရေးသိရတွေ့ပါပေါ့ဒီကြောက်ကြောက်မှာပေါ့လေနာသားကြီးလည်းမနေရဘူးလားဟုတ်ဗျာဟုတ်ဗျာနေနာသားလည်းမနေရဘူးဗျာတွင်ဒီသူ တရားမပြီးခင်ငုံတက်သွားရင်သူဒီကနေ့သားမှာမဟုတ်တော့ဘူးဟင်ဟင်ကိုကပုဂ္ဂိုလ်ကိုမနဲ့အများကနဲ့တယ်နော်ကိုကပုဂ္ဂိုလ်ကိုနဲ့နေရင်အများကြီးမဆက်ဘူးလားဒါဆုံးမစားဟုတ်ရပေါ်အောင်ကြတယ်ပုဂ္ဂိုလ်တွေလည်းရောအများကနဲ့ရခဲရဟုတ်ရဟုတ်ရ ကွာပါလေဒီဒီနေတော့ဟေးတောင်းလို့ဒီဒီဒီမကောင်းဘူးဟုတ်မို့တောင်းလို့ဒီဒီဒီမကောင်းလားဟုတ်ဗျာကွာပါလေဒီဒီလို့ညီနေတော့ဟုတ်မို့ဟေးဘယ်လိုနေနာပါကိုလည်းအချိန်ဆွဲပြီးဘူးတဲ့ပြောသူများပြောပြီးတရားကနေနိုင်တော့မနေနိုင်ဘူး ရှင်မဘာရိဒုဒ္ဓကိုရိုကြီးလာလို့တကားခေါ်လိုက်ကျွေကနေကျွတ်ကနေဖြစ်သွားတယ်ဘုမတရားပြတ်သွားမှာနော်အဲတော့မမီအောင်နဲ့တကားပေါင်းကြီးလေးပဲမှားတာချီကံပြီးဟုတ်နော်ဟုတ်နော်ကောင်းလာလို့ရင်အာပေးသူများပါပဲဆိုးလာလို့ရင်ဆိုးပေါ်ဆိုးပေါ်တော့ပဲအာပေးပါလိမ့်မယ်ဟုတ်လား ကိုယ်အတူတူနဲ့အလူလူတော့အားသာချိုးတာကိုအားပေးပါတဲ့ကောင်းလာကြအကုန်အားပေးသလားဟုတ်နော်အာထိုးဖျားလည်းမနေတာတော့ကြာရှင်မဒါရီတို့လာလို့ဒီတော်မီတို့မပြီးခင်ဝင်သွားရင်ဟိုမှာတရားကနောက်တော့လည်းပြီးသွားပါတယ်ဲ့တော့ရှင်မသာရိပုတ္တရာကိုတော့ဒီလမ်းနဲ့လမ်းကခေါ်ထုတ်ခေါ်ပြဈေးညာလျှောက်နေတာ မနေပါဘူးခင်ဗျာဟုတ်နော်မနေပါဘူးဒီဒီတာမဏေလေးတရားရဖို့ကောင်းတာလုပ်တဲ့ပုဂ္ဂိုလ်ကောင်းတဲ့နေရာရောက်ဖို့အကုန်ကူရတယ်ဟုတ်နော်ဟုတ်နော်ကူရတယ်ဒီမှာဒါတိစကားကြီးကြောက်လာအဲ့ဒီချိန်မှာသူမှာအောက်က၃နဲ့၃ဘူးပဲပြီးပါသေးတယ်ဟုတ်နော်၃နဲ့၃ဘူးပဲပြီးပါသေးတယ်အဲ့ဒီချိန် ရှင်မာသာရိပုတ္တရာကြီးလာတော့တောင်းရင်မှာဆိုလို့ဘုရားဟာရှိရနေပြီးတော့သူဟောတဲ့ပြောရင်တော့စကားတော့ဆလာပါပါလာပါပြောရသူပြောပါဆိုဗျာဟဲ့ဒါရိပုတ္တရာပါရိယခဲ့တယ်လူဟင်ဆုံးရခဲ့ပါလေဆုံးဆုံးရခဲ့ပါလေဘုရားဟဲ့ဆုံးဆုံးရဒါအိယာဘာဖြစ်တုံးဆိုအာဟာရကိုဖြစ်စေပါတယ်ဘုရားအဲ့ဒီအာဟာရက ဘာအကျိုးပေးတယ်လဲရုပ်ကိုအကျိုးပေးပါတယ်ဗျာဝေဒနာအကျိုးပေးပါတယ်ဗျာအဲ့ဒီဝေဒနာကဘယ်အကျိုးပေးတာလဲရုပ်အကျိုးပေးပါတယ်ရုပ်ကဘယ်သူအကျိုးပေးတယ်လဲဖတ်တာအကျိုးပေးပါတယ်မပြောပါနဲ့ဟေးဟုတ်တော့ဒါကသူဘုရားကမေးတာမေးတာမေးတာဟိုထဲထဲကဖြစ်နေတာလေးကိုကြည့်ပြီးတော့ဆန္ဒမကြီးတစ်ချက်နှစ်ချက်လောက်ထိရောက်ပြီးတော့ဆာမဘောဟုတ်တော့အဲ့တော့ ဒီဆိုဆိုဟိုဆိုတာကဟာရကအေးဘုသူ့ကိုဆောင်နေတယ်ဒုက္ခဝေဒနာပေါ်မှာစားရင်အဘူးအေးကျွန်တော်ကတော့အဘူးငိမ့်မှာပေါ့တကူကူကြီးနေတာမနေဘူးပေါ့ဝိုးအေးသွားမှာပေါ့ဟုတ်နော်ဒါဒုက္ခဝေဒနာဆောင်မယ်အဲ့ဒီဒုက္ခဝေဒနာကဘုသူ့ဆောင်တယ်ရုပ်ဆောင်တယ်ချမ်းသာသွားမှာပေါ့ချမ်းသာတာအထုတ်သွားနိုင်မှာဟုတ်နော်အဲ့ဒီရုပ်ကဘုသူ့ဆောင်တယ်ဖတ်တာဆောင်တယ်ဆိုတော့ ရှုွက်တယ်တို့ဖောင်းပေရှုတဲ့ပုဂ္ဂိုလ်အစာမစားဘဲလို့တို့ကတို့ဆိုရင်တော့လားညရှင်းလိုက်ထိုင်ပြီးဆိုရင်အဲလေတွေကအပူတွေကြီးမနေ့လေးနိုင်လာထားပါရဲ့ညစားပြီးတော့ပါဆိုရင်ဝုန်းနေဝုန်းအေးတော့ဟုတ်တော့အဲ့တော့အတွေ့ဖတ်တာအတွေ့ခေါင်းရသဘောအဲ့တော့ဖြစ်ဖြစ်အတွေ့တော်ပါတော့အဲကောင်းတဲ့ဖြစ်ဖြစ်တွေ့သဘောအဲ့ဒါကိုဆိုလိုတဲ့အဲ့ဒါလေးနားထောင်ရင်ဟိုက သရတမဲ့ကြောက်သွားအဲခါကျမှဘုရားရှင်လည်းကြောက်ဟုတ်နော်နော်တထိုင်နဲ့တထိုင်နဲ့ကြည်လာရင်တို့သုံးနိုင်တို့စာရဆုံးပါတယ်ဟုတ်ကြမနဲ့တို့ပြောကြပါလို့ရှင်နိုင်တော့ကနေပြီးတော့ညနေ3နာရီထိဟုတ်နော်တလီနော်မိုင်ရေလီမိုင်ရေလီရုပ်တရားမသိနေပါဘူးဗျာ တနာရီတော်တော့နော်ဟုတ်ဗျာဒီတော့ကြည့်နေနေတော့တကူမယူရဲဘူးဟုတ်နော်ဟုတ်နော်ရောတနာရီတော်တော့နော်ဟုတ်နော်အဲ့တော့ကြာသွားဟင်အဲ့ဒီသူဒုက္ခပါမဏီလေးတထိုင်လောက်ကြာသွားအဲ့ဒါဘဝမချောလေ စက်တိုက်တယ်ဖြစ်တယ်ဖြစ်တယ်ဖြစ်စဉ်စက်တိုက်ကိုဘဝမချပြောဟုတ်နော်ဟိုဟိုဘဝဒီဘဝပဲလူကနနတ်ကလူတာလည်းဘဝမချခုကဖြစ်တယ်ကိုစက်တိုက်ချားရလို့ပြသွားဟုတ်နော်ဟိုဒုက္ခပါမဏီလေးတမနဲ့လှုပ်သွားကိုသူဘလောက်လောက်လို့ရမယ်ထင်ဟိုကတော့တမနဲ့လေးလှုပ်သွားတယ် ဒုက္ခပါမဏိလုံစာတမနဲ့ပါကိုတို့ဘယ်လောက်လုပ်မှတ်တယ်တို့တို့တို့ပြောတော့အိုးများဒီအချင်းလောက်ရမှာပါဗျာဒါပေးရမပေးတာတော့ဘာလို့မပေးတာဘူးပုတ်ကြတော့ဒီဒီဒီဘယ်လိုလာမှာလို့ဒီ ဒုက္ခပါမနေလေးနဲ့ဒုက္ခတော့ကွာတယ်ကွာအဲ့ဒါကြည့်နော်တတာတတာတတာတတာတတာအဲ့ဒါတခြားမဟုတ်ဘူးတတာဟုတ်နော်အဲ့တော့ဒုက္ခပါမနေလေးကသူရဖို့ရာကိစ္စကိုသူအသေးခံလို့တော့ဖျားလည်းမနေတာဘူးတရားလည်းမနေတာဘူးဟုတ်နော်သူရအောင်ရအောင်သူ့ကိုသူ့ သူ့ကိုသူအသေးခံလိုက်တာအဲ့တော့ဖះလည်းမနေတာဘူးတရားလည်းမနေတာတို့ကကိုရတော့ဘသူပေးရမှာတော့ကိုရမှာကိုရမှာလေကိုကပါပါလေးလုပ်နေတော့ဖះလည်းအနေသားကြီးတရားလည်းအနေသားကြီးလို့ရှင်းတော်ပါလေရှင်းလို့ ရှင်းပါတယ်နော်တို့ဘုရားတော်မိတန်ကြီးဘုရားတော်မိတန်ကြီးစိတ်တူတန်တော့နော်ဒီဘောကမြေမတိတန်ကြီးသူရမှာဆိုတော့ဝရိယကြီးဘောဗျာရမိုးရမတော်ကြီးကြီးပေါ့တို့ဘုရားတော်မိတန်ကြီးတို့ကလှုပ်ထားလေးသူကမိသားတူလေးလှုပ်ထားဟေး pero ဘုရားလည်းမိသားပေါ့တရားလည်းမိသားပေါ့အဲ့ဒါပဲကွာအဲ့ဒီမှာဘုရားဟောတာ ဝရခင်ကြီးနေရာတိမိတိကာမိတိကာဟုတ်လားလေကမာလာဥရကာကြီးကိုနေရာတိတွေ့ပြီးဟုတ်နော်သူကလည်းတတိလေးနဲ့တွေ့ပြီးအောင်ပါနော်ပေါက်ဘူးပေါက်ဘူးတတိကိုပေါက်ဘူးကဲသူအာပူပါဟုတ်နော်ဟုတ်လားအုဒုကာရဓမ္မယာတိတေတမံဟုတ်နော်လေဓမ္မာကလေညာကိုဟုတ် တို့အမှုပေးပြီးဖြောင်းတယ်ဝရိယကလည်းရှင်းခွင့်နဲ့မသိတဲ့အောင်ငါကဖြောင်းပေးပါနောက်ကထိပြီးဖြောင်းတိုးပေးရဟောတော့နော်ဟုတ်ကဲ့ဒါရုံဓမ္မယန်တိတိဖိကဟုတ်ကဲ့တိတိကပါလေဓမ္မပြောတာလေဒါရုံတိကိုဓမ္မယန်တိယူရတယ်လို့တို့ရတယ်အတိကအားလေးကရှုွက်ထဲမှာတတ်ပြရမှာမတော်ဘူးတဲ့လမ်းလေနော်မတော်ဘူးတဲ့လမ်းဆိုတော့ တတိကလေးရှိရာဥဆောင်ပြီးတော့ဒီအတိလေးခေါ်အောင်မဟုတ်တော့အတိလေးတတိနောက်ကလိုက်ပြီးတော့ညာပေါ်ဖို့ရတဲ့အတိကလေးကဒီမှာဒီမှန်နဲ့ရှုွက်သေးရဲ့ဖောင်းပေါ်လာလားပိန်ပြက်ကျသွားလားဖောင်းပေါ်လာလားပိန်ပြက်ကျသွားလားအဲအလေးကအတိကလေးကဒီမှာဒီမှာဒီမှာနဲ့တောင်းနေတာအဲဒါယူသမဒါတိတုပါရမယ်ထိရမယ်ပရိနာမှုတုံးပါလို့ဆိုလို့ ဟုတ်ဗျာအတ္တနံဓမ္မယာတိတုပ္ပါဒတုပ္ပါဒသူတော်ကောင်းတို့ဒီအတ္တနံမိမိကိုယ်ကိုဓမ္မယာတိအဲ့ဒါလို့ဆုံးမပါတယ်ဗျာဘုရားပြောတော်တာဟုတ်နော်ဒီဒုလေးရောက်လို့ပြောတာကဟိုရွှေဦးဥပဒကပြောတယ်ပြောရတော့မှာရွှေဦးဥပဒကနဲ့သူ့ကိုတရားသူတရားဝင်နေလာတော့လိုက်ခဲ့ဘူးတဲ့ဘာကောင်းပြန်လာနေတချောင်းစောင်းနဲ့ဟင် အဲ့ဒါကြီးလက်ပြီးအခုမော်တင်လိုက်သေးဟေးပလင်းကိုတင်မလို့လွဲလို့လက်တောင်းပေါ်ထိုင်နှဲ့ကြည့်လေဟေးဒီပရိသတ်တဲ့ငါဟောလို့ကြွမှာလဲတရောက်မှမပါဘူးကြာရှင်ဘုရားတော့တော့တော့လည်းဘုရားကိုယ်လေဘုရားကြည့်တယ် ဒီဒိဋ္ဌာထဲမှာဟောလို့ပြုမှတော့တရောက်လာတယ်ဒီကပြီးတော့ဒိဋ္ဌိတယ်ငါကလည်းကျုပ်ပါပေရလို့စေနာလေးရှိဘူးပြဒီလိုဟောနေတော့ဟောလိုက်တာတော့ကျက်မှတ်ထားလို့ဟောလိုက်တာတော့သိမရှိနဲ့မဟုတ်ဒီဘောကဘယ်လိုမျိုးလဲမဟုတ်ဒီဒီတော့ဘယ်လိုလဲဘယ်လိုမဟုတ်ဟုတ်ကလားဒီဒီ ဦးဦးဦးတော့ဒေးလို့ကျိုးလို့ရပါဘူးဟိအဲ့ဒါတို့မမေးတာတွေကရှိတာမီကြောင်းပေးတာပါသာတာပြီးတံခါတော့တတိမာပါဟုတ်နော်ဒီသုံးချက်ပါမှတို့ကိုကျင်လာရမှာနော်ဟုတ်နော်ဒီသုံးချက်ရဲ့ဒီသုံးချက်ကိုဘယ်သူဆွဲတော်မှာလဲယုံကြည်ခြင်းအရေးကြီးဆုံးပါ အဲ့ဒီယုံကြည်ချက်ကလေဒုဒုက္ခရောက်နေတာကိုယုံမယုံအဲ့ဒါအရင်လေးအဲ့ဒါအရင်ဒါပြီးဒီတဲ့ကြီးတဲ့အပေဒုက္ခရောက်မှာကိုယုံမယုံအဲ့ဒါမျိုးဟုတ်ပြဒီယုံတို့ဘောအောင်လို့ရတော့မလုပ်သေးရင်တော့မယုံဘူးဟုတ်နော်ဟုတ်နော်ဟုတ်နော်ဒီလိုလေးပါနေခဏထောင်းဟုတ်နော်ကိုယ်လက်ရှိဖြစ်နေတဲ့ဒုက္ခ ဒုက္ခရောက်နေတာယုံမှတိတိကြီးတဲ့ဒုက္ခရောက်နေတာရှေ့သက်ပြီးပြီးတဲ့ကြီးတဲ့ဒုက္ခတို့မှာကိုယုံမှတို့လူလူတိတ်ဆိုတာဖြစ်မှာအဲ့ဒီနေရာရောက်အောင်တို့ပြောရမယ်လေဒီမှာကြဘူး အိုးဒီကိုကစားပြန်လို့ကြာပါပါပါဟုတ်ကဲ့ပါဒီဒီကိုစားကြတော့မလားဟင်အဲဒီကိစ္စကတော့တို့ကလေးကပြောပြီးပြီဗျ။ဒီမှမရောက်ပါကြဗျာ။လောင်ရုပ်တော့မြင်ရတော့မှမလို့တော့ပြက်တဲ့သူဗျာ။မှမင်းတယ်။တို့ဟာလို့ လာအောင်လားသမီးလေးပြောတာမှတ်မိလို့လားလို့မှတ်မိတယ်ခေါင်းလေးတစ်သက်ထုတ်ပြဟေးဝေဟုဆရာတော်ဘုရားကြီးကတော့တရားဘောဘယ်လောက်များနေကြည်ကဒီကောင်မပါဟောဘူးမဟောဟုတ်နဲ့သာသနာတီကြောက်ကြောက်ပင်ကဆွမ်းဖေးဒီလေးပါးကိုလှူပြီးတောင်းရမယ်ဆိုတာဟောဒီသူဟောဒီငါမျိုး အဲ့ဒါဘွေးတစ်ထောက်ဟောတယ်တစ်ထောက်ဟောပါတော့တဲ့အရေးကြီးလို့အရေးကြီးလို့နော်ဆိုင်ရှိသွားတယ်ဝိဒတဲ့ပြီးဘာပြီးပါလို့မပြောခဲ့ရင်ဆိုင်ရှိမပြီးနိုင်ဘူးဝိဒတဲ့ပြီးပြီးဘာပဲလို့ပြီးပါတောင်းမှသာဆိုင်ရှိကပဲလို့သူပဲတော့တကယ်သူတကယ်ပြီးနိုင်လား တောင်းမှုပါဝနာမဲ့ကျုံလို့ဆုတောင်းပါဒါကိုပြောစင်တာဟုတ်တော့ဟုတ်တော့ပေါ်ရင်းနေတာဒီဒီပါဒီပါဟုတ်ရဒီဒီလိုနှစ်ပတ်တဲ့ပေါ်ရင်းဆုတောင်းပါတောင်းလို့ရလားမရဘူးတော့တောင်းလို့မရဘူးတို့ပြောနေကြဆိုရင်တော့ပါတော့ဒီကုန်းကနေပြီးတော့မဟာဉာဏ်တော်မြင် ထိုင်ရောနေအဲ့ဒါတော့ဘုရားဆန္ဒပဲရှိတယ်သူ့မောက်ကဝရိယမပါမရနိုင်ဘူးလေအဲ့တော့မဟာမင်းတော်ပြီဆိုကားကိုတက်မှာကားတော့မဟာမင်းပဲကားကောင်းပဲမှာဟေးဟေးဟေးတစ်ဖက်ချော်လေမလောက်ဘူးဟုတ်နော်အဲ့တော့ဘုရားသူ့တောင်းတာဒီဆန္ဒ ဟုတ်လားဒါလေးအမေတောင်းတယ်ဒါလေးအမေတောင်းကြာတော့ဒါလေးတောင်းလို့တဲ့ဆန္ဒအာတိလာပါလိမ့်မယ်ဒီဘဝကနောက်ဘဝလွတ်သွားပြီနောက်ဘဝရောက်သွားပြီရောက်သွားတယ်ဒီသူကြားလိုက်တာနဲ့တောင်းကျေစိတ်ပါတော့ဲ့တဖြောင်းနဲ့ဒါကြီးတဲ့တောင်းတောင်းတော့ဒါလာကြီးတဲ့တုတ်တော်အောင်လို့တောင်းချင်ရအောင်တောင်းခိုင်းတာမဟုတ်ဘူး တို့ရောင်းချောင်းစေခြင်းလို့တောင်းခိုင်းတယ်နော်ဟုတ်နော်ဟိဟုတ်လားဒူတာလည်းဟိုပြောဒီပြောနဲ့တော်ဘူးလို့ဆရာတော်လိုပဲဒီကောင်လိုရေချခြင်းတော်ပဲဒီသူတောင်းရတဲ့နေနေမှာနေလို့တောင်းတာဆိုဣဇံဘုရားပါကငါချတာဟိဒီတော့တော့မကုန်သေးဘူးတော့ဟုတ်နော်ဒူတာတော့ဟိုပြောဒီပြောကများတော့သူတောင်းစေခြင်းလို့ဟိုဟာဟိုတောင်း ဟုတ်ကလားဗျာအေးလောက်ခါဆိုတာလောက်ပြီးရင်တောင်းရစနေဟုတ်တော့ပေါ်ရင်ငါမျိုးဒီပြီးကြပြီးပါတော့ဟုတ်ဗျာတမတာပေါ်ဒီကိုကိုယ်တိုင်တရားဖြစ်အောင်ကျင့်တာကျောင်းတော့ကိုကိုယ်တိုင်တရားဖြစ်အောင်ကျင့်တာတိတိကပေါ်ဒီဆရာမပါတပည့်မလို့တပါးလည်းပြီးအောင်ကျင့်တာကျင့်မှလည်းဆရာမရှိဘူးပြီးတော့လည်းတပည့်မခေါ်တပါးတော့တော့သူတို့ကလည်းတော့တရားဖက်သူခဲ့လို့ဟုတ်ဗျာ အသေးတော့မပါလို့ပေါ့အဲတာဝကဆုသမ္မာတံဘောဓိဆိုတာကိုယ်ကိုယ်တိုင်တဘာဝတရားကိုထိုးထွင်းပြီးသိဟုတ်နော်သိစရာရှိတာဂုံသိအောင်ကိုယ်ကစူးစားဟုတ်နော်တို့စာတော်ပြောရင်တရားဖောက်သူနဲ့သိတယ်တာဝကဆုကတရားလျှောက်သူတယ်ဘုရားဖောက်ထားတဲ့တရားတရားပေါ်ကြတော့လျှောက်သူကပဲလေဘယ်လိုလုပ်ချင်လဲဆောက်သူ 9မိနစ်ကြာရင်ရှောက်သူ9မိနစ်တည်းမပူဘူးအဲ့ဒါသာဝကသာဝကဆိုတာသူများသိကြီးသာပြောပြောမှလက်ကျင်တာဟုတ်နော်ေတော့ဟောပေါ်လေးလူကျေးစုပေါ့လူကျေးစုပေါ့ဟောကလူကျေးစုပေါ့ငါကမေးလိုက်ခြင်းနဲ့ဟုတ်နော်လူကျေးစုလူကျေးစုဒီဟောဓမ္မဓမ္မောဒီကလူထက်စုဘယ်ဟာလူချင်းတော့အမ ဝီတပွဲနဲ့မကျင်းကောင်းတာတဲ့ဒီကြီးကဝီတပွဲကိုရှိဟေးတိုင်းတော့မကျင်းကောင်းတဲ့ဟုတ်နော်ဟေးတမတန်တော်ဒီတော့တော့ပါပါလို့ကရပါတယ်ဒီစီကဘောဒီရပါတယ်ဟေးဟေးအဲ့ဒါဘာဝကလည်းမအများဆုံးရပါတယ်မဟာ ဒုတိယအများဆုံးသွားပါပဲတတိသွားရိုးရိုးအဲဒီအဒါတို့မဟာတို့ကဘုရားနဲ့တွေ့တွေ့ကြုံပါပတတိကသာသနာနဲ့ကြုံရုံနဲ့ကြတို့ရှိမှာဝေသူတို့မဟာသီတို့မောဟုတို့ဒါတို့တိတာပြောတာဒါပတတိဒီသာသနာနဲ့ကြုံရုံနဲ့ကြဟုတ်ကဲ့ပေဒါတို့မဟာတို့ဆိုတာကဘုရားဘုမနော်ဘုရားကမြေခေါ်ရမြေအောင်များဆုံးကျွဲဆုံးမ အဲ့ဒါဘုရားကပြည်နေတာဟုတ်ဟုတ်လားတကတိကတော့ခုချိန်နဲ့လိုက်နိုင်ပြီတိုက်ရပါတော့သူကတော့စုအကြောင်းပြောတာဟုတ်နော်အဲ့တော့သူမနေ့ကစားတယ်သာသနာမှာဒါနနဲ့လေတို့အမွေလာယူပြီးပြီနော်မာသီသာသနာလာပြီလေတိလနဲ့ပေါ့ ပြီးတော့ဝိပဿနာဘာဝနာနဲ့ဟောတို့အမွေလားယူတာသာသနာမှာကိုကိုနှစ်သက်တဲ့အမွေလားယူတာနော်ဟုတ်နော်ဒါနနဲ့သီလကတော့ဒုစာလူတော့အာမိဒအမွေပေါ့သူကလူဘဝနာနာဘဝတော့မှာဟုတ်ဟုတ်နော်နာပြည်ရဲ့တောင်းတနိဗ္ဗာန်ရဲ့တကားဝလို့ဆိုတာဟုတ်နိဗ္ဗာန်နဲ့ဝင်ဖို့မဟုတ်တဲ့အတွက်နော်ဝိပဿနာဘာဝနာကတော့ဓမ္မအမွေယူတာပါ ဒါနနဲ့သီလကအာမိတငွေဆိုတော့လူဘဝလူစည်းစိမ်ပေါ်ပြမပေါ်လာစည်းစိမ်တော့ပေါ်ပြဟုတ်ဗျာကောင်းတဲ့ဘဝရောက်မှလည်းဒီကောင်းတာကိုမြင်နိုင်လို့ဒါရင်းနဲ့တော့ခံထားရသေးဟုတ်နော်ဟုတ်နော်ဆိုတော့ကောင်းဘဝအဲရောက်တဲ့နေရာကောင်းစည်းစိမ်ပြီးတဲ့အချိန်မှာတို့ကဓမ္မမူဖြစ်တဲ့ဓမ္မဟေ့နော်ဝိပဿနာဘာဝနာနဲ့မဲ့ဖို့ကိုသွားမှာမဟုတ်ဘူးလားဟုတ်နော် အဲ့ဒါကိုဓမ္မမွေးလို့ခေါ်တယ်အဲ့တော့သူအခုနှစ်ရက်လုံးလာอยู่တာအဲ့ဒီအမွေမျိုးလုံးထိနော်အမိဒာမွေကဒါနနဲ့ဒီလားဓမ္မမွေကဝိပဿနာဘာဝနာဟုတ်လားမှချက်လိုက်တာမပါလိုက်တာမပါဟိဟိဟိဘုရားပြီးတဲ့မွေတဲ့လိုက်မွေမပါဟုတ်ဗျာဟိဟိအဲ့ဒါတော့ကျေအောင်ပါ အဲ့ဒီအဲ့ဒီဘက်ကိုပြေးပါနော်ကဲရင်လိုက်ဆိုကြအောင်လို့ဗန္ဒီဗန္ပါရဘုဒ္ဓဒုက္ခတောဘောဓနာထောင်နိဗ္ဗာန်တသိသိကရိယာယသိမာနိသာတပဝုထုနိသံဃတ္တ ဒီမသံဃာတဒီမသံဃာတဒီမသံဒိအရှင်တရားမယံမယတပိတော်ဒီတော်မတို့ပြီသံပါရဝတ္တဒုက္ခတောပညာအလုံးမောဒနာထာယဒုညောပြန်နိဗ္ဗာန်တ အစွဲပြေးလားအစွဲပြေးလားခနာပြေးလားခနာပြေးလားမိတောင်ကိုမိတောင်ကိုဝိသိကရဏထာယဝိသိကရဏထာယမြေမြေကိုတို့မြေမြေကိုတို့ကိုယ်တိုင်တွေ့ရကိုယ်တိုင်တွေ့ရဥဒိတာဥဒိတာဤသူ၍ဤသူ၍ဤမာနိဤမာနိသာတဖာသာတဖာဝိတုနိဝိတုနိသံသံသင်္ကန်းသင်္ကန်း သရှိသောသရှိသောဤသူဘဝတုဤသူဘဝတုအစုစုတို့ကိုအစုစုတို့ကိုသံကတ္တသာသနာတော်၌သာသနာတော်၌သောတော်လေသာတော်လေရှိတော်မူသောရှိတော်မူသောသံဃာတော်သံဃာတော်အရှင်ကောအရှင်ကောအရှင်မြတ်အရှင်မြတ်ကောင်းအောင်သာဝတိမတိမ စัจจစัจจလူတောင်းပါကိုလူတောင်းပါကိုအရှင်ဘုရားအရှင်ဘုရားချုပ်မနေအာတဝါစုနော်အာတဝါလည်းရှင်းရပြီနော်တဲ့သူတောင်းပါကိုသူဣတံမေပုံညဣတံမေပုံညအာတဝခေယအာတဝခေယဟောဟောအရှင်ဘုရားအရှင်ဘုရားဘုရားတပိတော်ဒီဌာနကုသိုလ်ဒီဌာနကုသိုလ်ဒီလကုသိုလ်ဘာဝနာကုသိုလ် အာသဘောတရားဒီပါတို့ဤဘုံများဘုံကြောင့်ဖြစ်တော်မြတ်ဘုဤထောက်အပတ်ဖြစ်ပါစေသာအရှင်ဘုရားတို့မြောက်ဝီရဲ့ခါကြအိနှစ်ရလုံးလုံးတို့အာရုံကြီးနော်ဒီတည်းရမောကူတို့ဗျာဒါတော့အကျိုးတော်ကောင်းကြီးဆိုရင်တော့တော်ကားစားပြီးယူရတော့မှာဟင် ဟင်ဟုတ်နော်အဲအညာဝေအညာဝေတွေကြောင်းလည်းပြောပြီးပြီနော်ဟုတ်နော်ဟင်ကိုယ်အတွက်တက်တည်ရဖို့ညာဝေပြီးကိုယ်အကြောင်းပြု၍သူတော်ဘာတွေအစဉ်တက်တက်တက်ကျွတ်တက်ကျွတ်ရအောင်ညာဝေပြီးတာဝန်တစ်ခုဟုတ်နော်ကိုယ်တော်ဘုရားလဲဟိုတို့ပါတော့ဘောရီမင်းနဲ့ရှိပေတော့မအမြင်ကိုဖြစ်တော့တက်တည်ယူရပါလေဟုတ်နော်ကိုယ်အတွက်လည်းတက်တည်ဟုတ်နော် ကိုယ်တော်လည်းတက်သေးတို့ဆိုပါစို့အခုပဲဒီဘဝမှာပြည်ရည်ရှင်ကြုံတဲ့ဒီကိုမျှဝေထားတဲ့စိတ်ထဲကနေအဲ့ဒီကိုယ်တတ်မဲ့ဆယ်ဆယ်ချင်းဖရာသမီးတော်ဖရာပါတော်ဘယ်နည်းပြရကမဟာမြိုင်မှာဘယ်နှခုနှစ်ကဘယ်ချိန်မှာဒါနမွေတိလမွေတာဝနာမွေနဲ့ ကုသိုလ်ကောင်းမှုပြုခဲ့ပါသည်ဤသစ္စာစကားမှန်ကန်ပါစေဘုရားတပည့်တော်ကြုံတွေ့နေရတဲ့ဒုက္ခမှာလုံလောက်ပါစေတာဒီရဝေဒာမှာဒီကဟုတ်ပါတယ်ဆိုလာပြီးတော့တက်တည်ခံပါဟောဘုနောဘောဝတိသာဟုတ်နော်ဘုရားကိုယ်တက်တည်ရအောင်လို့ ဒီမှာမျှဝေတဲ့ဒီကသက်ဒီလိုက်လိမ့်မယ်တခြားကမလိုက်ဘူးဟေးကိုဒီမှာပြုတဲ့ဒါနတို့ဒီကသက်ဒီရအောင်လို့ဒီမှာတို့ကလုပ်ခရတာနော်မမင်းနော်အဲ့တော့နတ်ကလာပေလို့ကိုမှာတော့အဲ့ဒီတောင်းတဲ့ဒီမှာကိုယ်ကိုတနာသူအလှည့်ကြတဲ့ခါပြလိုက်တာနတ်ကလာဒီနေ့က ကိုယ်တိုင်လာကြတာမျိုးမကင်းကြီးနဲ့မဟုတ်ပါဘူးသူတို့ကြမ်းမဲ့တဲမှာကိုသိတဲ့မိတ်ဆွေပါပြီးသူကအာမခံလိုက်လို့ဒီနည်းနဲ့ဒါမှမဟုတ်သူတို့တဲ့အင်အားကြီးတဲ့ရန်သူနောက်ကလိုက်လာလို့သူတို့လက်ထုတ်ပြေးရတဲ့ဟာမျိုးဒီပုံမျိုးတစ်မျိုးမျိုးနဲ့ကူညီတာပါအဲ့ဒါနောက်သက်ပြီးလိုက်ပြီးကူညီတာပါဟုတ်နော်အဲ့တော့သူကဝင်နေကြမှုဝေးတာဖြစ်ပါစေနဲ့ ဘောဘောမနတေလိုက်သူဣဒံနောဣဒံနောညပါကံသဗ္ဗတတ္တနောဒီမာအရှင်ဘုရားဘုရားတပည့်တော်တပည့်တော်မတို့ဒီကုန်းလေးသက္ကာဓမ္မအပေါင်းတို့ရဲ့လုံးလုံး ဥပ္ပေကြရသမျှဥပ္ပေကြရသမျှဒါနကုသိုလ်ဒါနကုသိုလ်သီလကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဘာဝနာကုသိုလ်ဘုသူပုညဘုသူပုညကိုယ်ပါသာတို့ကိုယ်ပါသာတို့ကိုအာမေအာသာကြသမျှသာကြသမျှ လောသူတော်ကောင်းပါလို့ရှိတယ်ကိုယ်ဤချမ်းသာခြင်းစိတ်ဤချမ်းသာခြင်းကိုဆိုအပ်တော့ခါရဒုက္ခစိတ်ဒုက္ခမထာနာတို့ဖြစ်ပြီးပါကြပြီလေသူချမ်းသာတော့ကုချမ်းသာတော့စိတ်တို့ဖြစ်လောကီလောကုတ္တရာမပြတော့အကျိုးတရားတို့ကိုကိုယ်ပွားအောင်ကြိုးစားနိုင်ရပါဘူး